ဒီကနေ့ သာသနာတော်နှစ်2564ခုကောဇာတကိ1382ခု နတ်တော်လာဇန်12ရက်2020ခုနှစ်12လပိုင်း26ရက်စနေနေ့ညချမ်းခါကာလ စကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမင်းဝရက်ကွက်တစ္ဆာရွှေစီကျောင်းလိုက်တွင်မှာဓမ္မဒါနအလှူရှင်များနဲ့တကွာ လိုင်းမော်ကနေတရားတော်မြတ်ကိုနာယူကြည်ညိုနေကြတဲ့တရားဓမ္မပေါင်းသူတော်ကောင်းတို့ကိုဒီကနေ့ညမင်္ဂလာတရားတော်အပိုင်းနှစ်ဖြစ်နော်ဒီကနေ့ညဓမ္မဒါနအလှရှင်များကတော့ကျေးဇူးရှင်နှစ်ဖက်မိဘများဖြစ်ကြတဲ့ဥခင်မောင်တန်းဒေါခင်တုတ်ဥညွန့်လိုင်ဒေါခင်ရွှေဝင်းတို့အားအမှုထား၍ဒေါက်တာမင်းရဦးမခင်တီရီလှိုင် သားမောင်ကန်တာမင်းလိုင်မြတ်သိင်ကြီးရွှေတဲ့စိန်ရွှေရတနာဆိုင်မိသားစုစကိုင်းမျိုးတဲ့နောက်ပြီးတော့နှစ်ဖက်မိဘနှစ်ဖက်မိဘများအမှုထား၍ကိုကျော်စိုးမတ်တီတာမိသားစုဖားကံမြို့တခါကြီးဦးသိမ့်မောင်ဒကမာကြီးဒေါ်ဝင်းတို့ဟာအမှုထားပြီးတော့မန္တန်ထွေးဆန်ဆိုင်ဖားကံမြို့တဲ့ဒီမိသားစုတို့ရဲ့ဓမ္မပူဇာဓမ္မဒါနအဖြစ်ဖြင့် ဒါဒီကနေ့မင်္ဂလာတရားတော်အပိုင်းနှစ်ကို နာယူကြည်ညိုကြမယ်ပေါ့နော်မင်္ဂလာတရားတော်ကိုကြည်ကြဲပြန့်ပြန့်အသေးစိတ်ဟောခြင်းတဲ့စိတ်ကြောင့်မင်္ဂလာတရားလေးတွေကို အပိုင်းလိုက်အပိုင်းလိုက်ဘုံဘုံတို့ဟောမယ်လို့စိတ်ကူးတာတာဒီကနေ့မင်္ဂလာတရား 38ဖြာမင်္ဂလာတွေကဒုတိယမြောက်မင်္ဂလာပန္တိတာနိသသေဝနာနော်စစရင်မင်္ဂလာတရားဟောတဲ့နေ့ကမင်္ဂလာဆိုတာပြည်စည်းအောင်မြင်ခြင်းရဲ့အကြောင်းပြည့်စုံခြင်းရဲ့အကြောင်းကြီးပွားခြင်းရဲ့အကြောင်းလို့မင်္ဂလာတရားရဲ့အဓိပ္ပာယ်ကိုအဲ့ဒါလို့မြတ်စွာဘုရားအလိုတော်ကြ ဖွင့်ပြခဲ့တယ်ပေါ့နော်ဒီတရားတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဟာအောင်မြင်လိမ့်မယ်ကြီးပွားလိမ့်မယ်ပြည့်စုံလိမ့်မယ်ပေါ့နောက်ဆုံးနိဗ္ဗာန်ချမ်းသာအထိတိုင်အောင်စစ်မှန်တဲ့ချမ်းသာဒုက္ခကိုရပြီးတော့အပြည့်စုံကြီးပြည့်စုံရမယ်ဒါကြောင့်ဒီတရားတွေကိုမင်္ဂလာတရားလို့ခေါ်တယ်အတေဝနာစဘာလနံလူမိုက်ကိုမပေါင်းသင်ရခြင်း ပန္တိတာနှင့်စသေဝနာပညာရှိသူတော်ကောင်းတို့ကိုပေါင်းသင်မိဝဲရခြင်းပူဇာစပူဇာနေရနံပူဇော်သင်ပူဇော်တိုက်တဲ့မြင့်မြတ်တဲ့အရာဌာနတွေကို ပူဇော်ရခြင်းဆိုပြီးတော့ပထမဦးဆုံးဂါထာဖြင့်မြတ်စွာဘုရားမင်္ဂလာတရား၃ပါးဟောကြားခဲ့၏အတေဝနာစပါဠာနံဆိုတာလေးကတဏှာရီလောက်အချိန်ယူပြီးတော့ပြောခဲ့ပြီမလို့ ဒီနေ့လည်းပဲသူနဲ့ပတ်သက်တဲ့အကြောင်းအရာကနည်းနည်းတော့ပါနေဦးမယ်။လူမိုက်ကိုမပေါင်းရဘူးဆိုတာနဲ့ပညာရှိကိုပေါင်းရမယ်ဆိုတာလေးကဆက်ဆက်နေတယ်ဘလို့ဆက်ဆက်နေတာဆိုတာဆန့်ကျင်ဘက်အနေနဲ့ဆက်ဆက်နေတယ်။ဒါကြောင့်လူမိုက်ရဲ့အကြောင်းကိုပြောရင်ပညာရှိရဲ့အကြောင်းကိုပြောပြီးသားဖြစ်သွားတယ်တချို့အကြောင်းအရာလေးတွေကပညာရှိရဲ့အကြောင်းကိုပြောရင်လည်းလူမိုက်ရဲ့အကြောင်းကိုလည်းပဲပြောပြီးသားဖြစ်သွားတယ်တချို့အကြောင်းအရာလေးတွေက ။ဒါကြောင့်ဒီမင်္ဂလာနှစ်ပါးကဆက်ဆက်မှုအကြီးအကျယ်ရှိတယ်ပေါ့နော်။အဲ့ဒါအရင်တည်းကလူမိုက်ဆိုတာဘယ်လိုသဘောတဘာဝရှိလဲ။ဘာကြောင့်လူမိုက်ကိုမပေါင်းဖို့မြတ်စွာဘုရားကတားမြစ်ရတာလေ။ဒါလေးပြောတယ်နော်။ဒီနေ့လည်းပဲပညာရှိဆိုတာဘယ်လိုသဘောတဘာဝရှိလဲ။ဘာကြောင့်ပညာရှိကို ပေါင်းသင်ဖို့မြတ်စွာဘုရားတိုက်တွန်းတော်မူခဲ့တာလေ။လူမိုက်ဆိုတာ ဒုစိန္တိတစိန္တိစဟောတိဒုဗ္ဗာတိတဘာတိစဒုက္ကတကမ္မကာရိစတွေးပြီဆိုရင်လည်းပဲမကောင်းတာပြောပြီဆိုရင်လည်းပဲမကောင်းတာလုပ်ပြီဆိုရင်လည်းပဲမကောင်းတာဒါလူမိုက်ရဲ့လက္ခဏာလူမိုက်လို့သိနိုင်တဲ့အမှတ်အသားလူမိုက်ရဲ့လုပ်ငန်းစဉ်အဲ့ဒါလိုပဲပညာရှိတို့ရဲ့လက္ခဏာပညာရှိတို့ရဲ့အမှတ်အသားပညာရှိတို့ရဲ့လုပ်ငန်းစဉ်ဟာလူမိုက်ရဲ့ သဘောတဘာဝနဲ့ဆန့်ကျင်ဘက်ပေါ့နော် သူစိန်တိတစိန်ဒီဇာဟောတိသူဘာတိတဘာတိဇသူကတကမကာရိဇာတဲ့ပညာရှိဆိုတာစိတ်ထဲမှာတွေးပြီးကြံပြီးဟေးဆိုရင်လေကိုယ်အတွက်ရောသူများအတွက်ရောအကျိုးများမဲ့ကောင်းမွန်တဲ့အတွေးတွေကိုပဲတွေးတယ်ပြောပြီးနှုတ်ကထွက်ပြီးဆိုရင်လည်းမိမိသူတစ်ပါးနှစ်ဦးသားချမ်းသာမှု ဖြစ်စေမဲ့အကျိုးများမှုဖြစ်စေမဲ့အရာကိုပဲကောင်းမြတ်တာကိုပဲပြောတယ်ကာယကံမြောက်လုပ်ပြီးကံပြီးဆိုရင်လည်း အပြစ်ကင်းတဲ့ကောင်းမွန်တဲ့အကျိုးရှိတဲ့လုပ်ငန်းကိုပဲလုပ်ကင်တယ်ပေါ့။အဲဒီလိုကောင်းတာတွေးကောင်းတာပြောကောင်းတာကိုလုပ်တယ်ဆိုတာပညာရှိတို့ရဲ့သဘောလက္ခဏာပညာရှိလို့သိနိုင်တဲ့အမှတ်အသားနော်ပညာရှိတို့ရဲ့လုပ်ငန်းစဉ်ပေါ့နော်။ဒါကြောင့်ပညာရှိဆိုတာဘာလဲလို့မေးရင်လူရင်းကြကြအဲ့ဒါလေးကိုတော့စွဲသိခြင်းတယ်။ကောင်းတာတွေးတယ်ကောင်းတာပြောတယ်ကောင်းတာလုပ်တယ်။ဒါကိုကြည်ခြင်းအပြင်ဒီလူဟာပညာရှိလို့သိနိုင် ကောင်းတာတွေးတယ်ကောင်းတာပြောတယ်ကောင်းတာလုပ်တယ်ဆိုတာကောင်းကျိုးချမ်းသာကိုရခြင်းရဲ့အကြောင်းတရားတွေပဲလေဒါကြောင့်ကိုယ့်ကိုယ်ကိုကောင်းကျိုးချမ်းသာနဲ့ပြည့်စုံအောင်ချမ်းသာအောင်လုပ်နေတဲ့ပုဂ္ဂိုလ်တယောက်ကိုပညာရှိလို့ဘယ်လိုလုပ်ပြီးတော့မပြောဘဲနေခြင်းကထိုက်မလဲဒါသေချာပေါက်ပညာရှိပဲကိုယ့်ကိုယ်ကိုချမ်းသာအောင်လုပ်ဟုတ်လားအဲ့ဒါဒီကနေ့ညပညာရှိရဲ့သဘောတဘာဝလေးတွေကိုမြတ်စွာဘုရားကလူမိုက်ရဲ့သဘောတဘာဝလေးတွေနဲ့ရှင်းရှင်းရှင်းရှင်းပြီးတော့ဟောထားတဲ့ဒေသနာလေးတွေ အထူးသဖြင့်အင်္ဂုတ္တပါဠိတော်ထဲမှာမြတ်စွာဘုရားဟောထားတာလေးတွေမှတ်တမ်းတင်ထားတာရှိတယ်။အဲ့ဒီတဲကအချိန်ကိုလည်းပဲငဲ့ရအောင်မယ်ဟုတ်လား။လူငယ်တွေတွေးเสียရလည်းပဲဖြစ်စီခြင်းနဲ့ပေါ့။လူကြီးတွေအတွက်လည်းပဲတွေးเสียကောင်းပါတယ်။လူမိုက်ရဲ့တဘာဝနဲ့ပညာရှိတို့ရဲ့တဘာဝကိုရှင်းပြီးတော့ဟောတာ။ပထမသုတ်တန်လေးကအစ္စယသုတ်တန်နဲ့ပြောကျင်တာလေး။လူမိုက်ရဲ့သဘောဘယ်လိုလဲ။ အစ္စယံအစ္စယတောနပတ္တိလူမိုက်ဆိုတာ ကိုမဟုတ်တာလုပ်တာကိုမဟုတ်တာလုပ်တယ်လို့မသိဘူးတဲ့ကိုအပြစ်ရှိနေတာကိုအပြစ်ရှိတယ်လို့မသိဘူးကိုအပြစ်လုပ်ပြီးရင်လည်းပဲအဲ့ဒါအပြစ်လုပ်ထားတယ်လို့ तू မသိဘူးတဲ့ဟုတ်လားပြီးတော့ဗာပြောတော့အစ္စယံအစ္စယတောဒိဋ္ဌဝါယထာဓမ္မနပတိကရောတိနပတိကရောတိတဲ့ ငါလှုပ်ထားတာအပြစ်လို့တော့သိတယ်ဒါပေမဲ့အဲ့ဒီအပြစ်ကို तू မကုစားဘူးတဲ့လူများကိုကျူးလွန်ထားတယ်ဆိုရင်လည်းတောင်းပန်မှုမပြုဘူးဘုံတို့ယဟန်တော်တွေဆိုလို့ရှိရင်အဘတ်တင်တယ်ဆိုရင်ချင်းချင်းဒေသနာကြားကြတာရှိတယ်လေအဲ့ဒါပါတော့ကို့အပြစ်ကိုဝန်ခံပြီးတော့ဖွင့်ဟပြီးတော့နောင်တာမျိုးမလုပ်ပါဘူးဆိုပြီးတော့ဒါကို့ရဲ့အပြစ်ကိုသူတော်ဘာရဲ့ထံမှာဝန်ခံလိုက်တာဖွင့်ဟလိုက်တာနောင်ဆောင်သီးမယ်ဆိုတဲ့စိတ်နဲ့ဒါအပြစ်ကိုမလုပ်တာတော့ဆေးကြောတာပေါ့နော် လူမိုက်ဆိုတာနံပါတ်1ကိုအပြစ်လုပ်တာကိုလည်းအပြစ်လုပ်တယ်လို့မသိဘူးလုပ်ထားတာကိုအပြစ်လုပ်ထားတယ်လို့သိတော်လည်းပဲတရားနီးလန်းတကြအဲ့ဒါကိုပြေပြောက်သွားအောင် မကုစားဘူးတဲ့ဟုတ်လားနောက်လူမိုက်ရဲ့လက္ခဏာနံပါတ်3ပါပြောတော့ပရတ္တခောပနာဣစယံဒေသင်တတယထာဓမ္မနတ်ပရိက္ခဏာတိနော်သူများကအပြစ်လွန်ကျူးမိလို့ကိုယ်ကိုလာတောင်းပန်တယ်ငါမင်းကိုပြောမိတာမှားသွားတယ်ကွာငါ့ကိုခွန့်လွတ်ပါဟုတ်လားအဲ့လိုသူများကလာပြီးတော့ သူ့ရဲ့အပြစ်ကိုထင်ရှားပြပြီးတော့တောင်းပန်တာကိုသူမကျေနပ်နိုင်ဘူး။ခွင့်မလွှတ်နိုင်ဘူး။အဲဒီအပြစ်ကိုတရားနည်းလမ်းတကျမခံယူနိုင်ဘူး။ဆိုလိုတာကခွင့်မလွှတ်ဘူး။လူမိုက်ရဲ့သဘောဘယ်နှမျိုးတုန်း။သုံးမျိုး။အပြစ်လုပ်တာကိုလည်းအပြစ်လုပ်တယ်လို့မသိဘူး။အပြစ်လုပ်တယ်လို့သိသော်လဲမကုစားဘူး။သူများအလားတောင်းပန်ရင်လဲခွင့်မလွှတ်ဘူး။စိတ်ထဲမှာအငြိုအတေးနဲ့သိမ်းထားတာ။ခွင့်လွှတ်မပေးလိုက်နိုင်ဘူး။ပညာရှိဆိုတာအဲဒါနဲ့ဆန့်ကျင်ဘက်ပဲ ဟုတ်လားကိုအပြစ်လုပ်တာကိုလည်းအပြစ်လုပ်တယ်လို့သိတယ်ဟုတ်လားအစ္စယံအစ္စယတော်ပတ္တိနော်အစ္စယံအစ္စယတော်ဒိဋ္ဌဝယထာဓမ္မပဋိက္ခဏပဋိကတော်ပဋိကရောတိကိုအပြစ်လွန်ကျူးထားတာသိရင်လည်းအဲ့ဒါကိုမလုပ်တော့ကုစားတယ်ပပြအောင်တခါသူများကကိုယ့်ကိုလာပြီးတော့တောင်းပန်နေဆိုရင်လည်းပဲခွန့်လွတ်လိုက်တယ်နားလည်းပေးတယ်ပေါ့နော်အပညာရှိတို့ရဲ့သဘောဒါကိုယ့်ကိုယ်ကိုပြန်ပြီးတော့စီစစ်ကြည့်ဖို့နော်ငါအပညာရှိသဘောနဲ့ အင်္ဂါရက်တွေနဲ့ညီသလားလူမိုက်သဘောတဘာဝနဲ့ညီနေသလားစဉ်းစားဖို့ပေါ့နော်ဒါလေးတစ်ခုနောက်အာယောနိသောတုတ်တံတဲ့ဒါလည်းလူမိုက်ရဲ့သဘောလေးနဲ့ပဲရှင်ပြောတာပါပဲလူမိုက်ဆိုတာဘယ်လိုသဘောရှိတော့အာယောနိသောပညာကတ္တာဟောတိမသိတော်တာတွေကိုမေးတဲ့တည်းတဲ့တဘာဝမကြတာတွေအဖြေမရှိတဲ့မေးခွန်းတွေပေါ့နော်ဒါကိုဝင်းကျင်မှာဒါတွေကိုခံစားမှုနဲ့ဟိုနားလည်နိုင်လိမ့်မယ်လို့ထင်ပါတယ်တခါတလေ နော်အလိုက်မသိတဲ့ညံနေတဲ့မိုက်မဲတဲ့ပုံကိုယ်တွေနဲ့တွေ့တဲ့အခါမှာသူတို့ရဲ့မိကုန်းတွေဟာဘာပြန်ပြောလို့ပြောရမှမသိတဲ့မိကုန်းတွေပေါ့နော်ဒီမှာမြတ်စွာဘုရားပြောတာအာယောနိသောပညာကတ္တာဟောတိအသင်တော်တာတွေကိုမေးတယ်တဲ့အာယောနိသောပညာဝိသေစိတာဟောတိဝိသေစိတာဟောတိသူများမေးပြီဆိုရင်လည်းပဲသူပြန်ဖြေတာတွေကမသိတော်တာတွေပဲတဲ့ဖြေတာတွေကလည်းတလွဲမေးတာတွေကလည်းတလွဲပေါ့နော်ပရတ္တခောပနာယောနိသောပညာဝိသေစိတံ တစုံတယောက်ကတစုံတယောက်ကိုမေးတယ်မေးခံရတဲ့လူကပညာရှိလို့တကယ်ကိုပဲနော်တင့်တော်အောင်သူဖြေလိုက်တယ်ပြိမန္တလေးဟိနော်ထဝန်းကျင်ပြည်စုံစွာ နော်ချောချောမွေ့မွေ့နော်စကလုံးလေးတွေနော်ရင်ကြီးကြီးတိမ်မတိမ်မွေ့မွေ့ကောင်းကောင်းမွန်မွန်ဖြေလိုက်တယ်မှန်မှန်ကန်ကန်ဖြေလိုက်တယ်အဲ့ဒါကိုလည်းသူဟာနဗ္ဗာနုမောရိတာဟောတိဝမ်းမမြောက်နိုင်ဘူးတဲ့နားလေလို့အမှန်ကန်သူများဖြေတော့လည်းပဲပါတော့ဝမ်းမမြောက်နိုင်ဘူးလူမိုက်ရဲ့သဘော မတင်တော်တာကိုမေးတယ်မတင်တော်တာကိုဖြေတယ်သူများမှန်မှန်ကန်ကန်ဖြေပြရင်လည်းပဲဝမ်းမသာဘူးတဲ့အဲ့ဒါပါတော့လူမရဲ့သဘောပညာရှိဆိုတာအဲ့လိုမဟုတ်ဘူးတဲ့မေးပြီဟေးဆိုရင်လည်းတဘာဝကြတာတင်တော်တာကိုပဲမေးတယ်ဟုတ်လားသူ့မေးလို့သူဖြေနိုင်ပြီဆိုရင်လည်းသူဖြေတာတွေကတဘာဝကြတယ်အကြောင်းကျိုးခိုင်းလုံးနေဟုတ်လားတကယ်လို့ကိုမဖြေနိုင်လို့သူများအဖြေပြပြီဆိုရင်လည်းပဲမှန်ကန်တယ်ဆိုရင်သူဟာပါတော့ဝမ်းသာနိုင်တယ်ဒါလူလောကမှာဘုံဘုံတို့ ကိုဝန်းကျင်မှာတနည်းအားဖြင့်ဝန်းကျင်ကိုဝေဖန်တာတဲ့ကိုကိုကိုလည်းဝေဖန်ကြည့်ပေါ့ကိုမှလည်းတခါတလေအဲ့လိုလူမိုက်ဆန်ဆန်သဘောလေးတွေရှိတာကိုတွေ့ရတတ်တယ်ဟုတ်လားဒါလေးတွေဟာစီစစ်ဖို့နော်ပညာရှိကိုပေါင်းရမယ်ဆိုတာပညာရှိဆိုတာဘလို့ဟာလဲဆိုတာလေးကိုမြတ်စွာဘုရားဟောတာလေးတွေကိုပြည့်ပြည့်စုံစုံလေးပြောရင်တာနော်နေ့လေရဒကမကြီးတယောက်ကဘုံဘုံတရားပွဲဟိုရှောင်းရင်းနဲ့ပြောတာပေါ့လေဒီတော့တရားနာတာလောဘကြီးတယ်တဲ့ဖုံဖုံလိုပဲတဲ့ ုံးကလည်းတခါလေတရားထဲမှာပြောရင်တာတွေကများနေတာပေါ့နော်။ဒါကြောင့်အသေးစိတ်ကလေးတွေကိုတော့ဒီနေ့ညပြောနိုင်မှာမဟုတ်ဘူး။အကြောင်းအရာလေးတွေကိုစုံညင်လို့မြတ်စွာဘုရားနော်ဘလို့လေးပြောထားတယ်ဆိုတာလေးကိုစုံစုံစိစိသိသိခြင်းလို့ဟုတ်လား။ဒါလေးတွေကထပ်ပြီးတော့ရှင်းလင်းပြောပြမယ်ဆိုရင်တက်တေတာရကလေးနဲ့ပြောမယ်ဆိုစကားတွေအများကြီးအချိန်တွေအများကြီးကိုအောင်ပြောလို့ရတော့နော်။သို့တော့အဲ့လိုမပြောခြင်းဘူးဟုတ်လား။တုတ်တာနှစ်ပုတ်ရှိသွားပြီနော်။လူမရဲ့သဘောပညာရှိရဲ့သဘောဟုတ်လား။နောက်ထပ်တစ်ခုပြောဦးမယ် အဲ့ဒါလေးကတော့တော်တော်ကိုကြိုက်တယ်ပေါ့ခက်ငယ်ငယ်ကစားအဲ့ဒါလေးကတော့ကြိုက်ခဲ့တယ်ယဟန်တို့တဲ့လောကမှာလူမိုက်နှစ်မျိုးရှိရဲ့တဲ့လူမိုက်နှစ်မျိုးဆိုရင်ပညာရှိကလည်းနှစ်မျိုးလာမယ်သူကအတွဲလိုက်လေးဟောလူမိုက်နှစ်မျိုးကဘာလဲဆိုတော့ယောဇာအနာဂတံပါရံဝဟတိယောဇာအာဂတံပါရံဝဟတိနော်ကိုယ်စီကိုရောက်မလာတဲ့မကြတဲ့တာဝန်တွေကို ဆောင်ရွက်တယ်တဲ့ကိုအလုပ်မဟုတ်တာတွေကိုလုပ်တာပြောတာဟုတ်လား ကိုယ်နဲ့ဘာမှလည်းမဆိုင်ဘဲနဲ့လှုပ်ချင်တယ်ကိုယ်တာဝန်မဟုတ်ကိုယ်အလုပ်မဟုတ်တာကိုဝင်လှုပ်ချင်တာအဲ့တော့ဘာဖြစ်လို့ရှုပ်တာပေါ့ဟုတ်လားအဲ့ဒါလူမိုက်တစ်မျိုးတဲ့နော်ယောစအနာဂတံဘာရဝဟတိကိုခေါင်းမို့ကြမလာတဲ့တာဝန်ကိုဆောင်ရွက်ခြင်းဆောင်ရွက်တာပေါ့ရှုပ်ကုန်တာရိုးရိုးလေးပြောရရင်ကိုယ်အလုပ်မဟုတ်တာကိုလှုပ်ခြင်းတာကိုယ်နေရာမဟုတ်တဲ့နေရာမှာနေခြင်းဟုတ်လားနောက်တစ်မျိုးကဘာလဲယောစအာဂတံဘာရဝဟတိတဲ့ ကိုကောင်းမွန်ရောက်လာတဲ့တာဝန်ကြတော့မထမ်းမဆန်းဆောင်နိုင်ဘူးတဲ့မရွေးဆောင်နိုင်ဘူးကိုတာဝန်ကြတော့မလုပ်နိုင်ဘူးကိုအလုပ်ကိုကြတော့မလုပ်နိုင်ဘူးကိုအလုပ်မဟုတ်တာတွေကိုလုပ်တယ်ကိုအလုပ်ကြတော့မလုပ်မလုပ်တော့လဲလစ်ဟင်းကုန်ရောကိုလုပ်ရမယ့်လုပ်ကိုအမ်ကိုမလုပ်ဘူးဆိုတော့ဘာဖြစ်ကုန်ပြီတော့အဲ့ဒါလည်းပဲလစ်ဟင်းကုန်တာပေါ့နော်ဟာခွက်တွေဖြစ်ကုန်တာပေါ့ကိုမလုပ်ရမယ့်ဟာကိုလုပ်တော့လဲဘာဖြစ်ကုန်တော့ရှုပ်ကုန်တာပေါ့ဒါလူမိုက်နှမျိုးတဲ့ဟုတ်လားပညာရှိဆိုတာအဲ့လိုမျိုးမဟုတ်ဘူးတဲ့ယောဇအနာဂတံဗာရဏဝဟတိ ကို့အလုပ်မဟုတ်တာကိုကို့အလုပ်မဟုတ်ဘူးလို့သိတယ်ဘယ်တော့မှမလုပ်ဘူးဒါငါအလုပ်မဟုတ်ဘူးဆိုတာကိုသိတယ်ကြည်ကြည်ပြင်းပြင်းအသေးစိတ်ပြောစရာတော့လွန်ကောင်းတာပဲဒါပေမဲ့ပြောလိုက်ရင်လည်းအရသာပြတ်တော်မှာဆိုရတယ်ကိုညံနဲ့ကိုယ့်ဟာကိုစဉ်းစားဟုတ်လားယောဇအနာဂတံဘာရဏဝဟတိကို့ဘောကြားရောက်မလာတဲ့တာဝန်ကို तू မဆောင်ရွက်ဘူးနော်ယောဇအာဂတံဘာရဏဝဟတိတဲ့ကို့လို့ဟုတ်ပြီကို့ဘောကြားရောက်လာပြီဒါကိုလုံးမကိုဖြစ်မယ်ဒါငါလောက်ရမယ်လို့သိတယ်အဲ့ဒါကိုလည်းဘာလို့တော့လောက်တယ်တဲ့ မရှုပ်ဘူးမလစ်ဟာဘူးပေါ့နော်ကိုယ့်အလုပ်ကိုလုပ်တော့လည်းပဲထောင်းရှည်နေသူများအလုပ်ကိုဝင်ပြီးတော့မလုပ်တော့လည်းပဲမရှုပ်ဘူးပေါ့ဟုတ်လားအင်းဒါပညာရှိရဲ့သဘောလူမိုက်ရဲ့သဘောဒါအင်္ဂုတ္တပါဠိတော်မှာလာတာလေးတွေကိုဘုံဘုံပြောပြတာဆက်ပြီးတော့ပညာရှိနဲ့လူမိုက်တို့ရဲ့သဘောကိုပြောမယ်ဆိုလို့ရှိရင်ချမ်းမထားခဲ့တဲ့ဒေသနာတစ်ပုဒ်ရှိတယ်အဲ့ဒါကိုဘုံဘုံတို့အကျေတုံးဟောထားတာရှိပါတယ်အကိတိဇတ်ဆိုပြီးတော့အဲ့ဒီအကိတိဇတ်ကလေးကိုလည်းပဲ လိပ်ပတ်လည်ယုံလေးလောက်ပေါ့လေအဲ့ဒီလူမိုက်တဲ့ပညာရှိအခန်းကဏ္ဍလေးလောက်ကိုပဲအဓိကဥစားပေးပြီးတော့ပြောကြည့်ခြင်းနဲ့အချိန်လေးကြည့်ပြီးတော့ဟုတ်လားဘုရားလောင်းကညီမလေးတယောက်ရှိတယ်အလွန်ချမ်းသာတယ်အရှိတဲ့စီတဲ့ညီမလေးတွေအပ်ပြီးတော့သူတော့ထွက်မဆိုညီမလေးကလည်းဒါကိုသူမမက်မောဘူးဆိုတော့ကိုကြီးနဲ့လိုက်ပြီးတော့ရသေးဝတ်ကြတာပေါ့နော်နောက်တူတူပြောကြပါစို့ဒီညီမတန်ရောစဉ်နဲ့ဇန်ကလည်းမရတော့အဲ့ဒီညီမပါပြစ်ထားခဲ့ပြီးတော့သူတကယ်ကိုပင်လေတဲ့ကနော် ခြောက်သွေ့နေတဲ့မြွေတွေဘာတွေပေါတဲ့ကျွန်းမှာသွားပြီးတော့နေတာတယောက်တည်းသွားနေတာအဲ့သူ့ရဲ့အကျင့်ကပြင်းထန်တဲ့ခါကျတော့ကြာမင်းကတိပြောလားစုံစမ်းတာအဲ့သူကကမြင့်ရွယ်လေးပဲပြုတ်စားတယ်နာရီပါရီပေါ့အဲ့ဒါဇံပင်ချင်းနဲ့ချမ်းချမ်းသာသာနေတာအဲ့ဒီ၆သွေ့နေတဲ့ပင်လယ်ထဲကကျွန်းလေးထဲမှာသူတယောက်တည်းနေတာဒီလောက်ပြင်းထန်တဲ့အကျင့်ကိုဘာလို့လို့ကျင့်တာတုံးဆိုတာသိကျင်လို့လာတာအဲ့ဒါကိုရိုးရိုးမလာဘူး ကမြဲပြုတ်လေးစောင်းလို့တော့အလှူခံပုံစံဖန်ဆင်းပြီးတော့လာတော့သူ့ကိုလှူလိုက်ရဟိုကလှူချင်းနေတာဘုရားလောင်းကမစားရတော့ဘူးအဲ့ဒီနေ့ဟောနောက်နေ့ဆက်လာတယ်စကားနီးလေးရောက်လာတယ်လှူလိုက်ပြန်တယ်၃ရက်ဆက်တိုက်လာတယ်အဲ့ဒါ၃ရက်ဆက်တိုက်ဘုရားလောင်းကနောက်ထပ်လည်းထပ်ပြုတ်မစားဘူးနော်အဲ့ဒီမှာ तू အံ့ဩပြီးတော့ကြားမင်းကဘာဘူးလို့ဒီလောက်ခေါင်းနေတဲ့ခြောက်နေတဲ့နော်ပူလောင်ခြောက်သွေးတဲ့နေရာမှာတယောက်တည်းဘာဘူးလို့လာနေတာတော့ဘာဖြစ်ချင်လို့လာနေတာတော့ဘာရချင်လို့လုပ်နေတာတော့ အဲ့တော့ဘုရားလောင်းဘာပြောဆိုတော့တရားမင်းမသိပါနဲ့ तू ကဘဝဖြစ်ရတာဆင်းရဲတယ်တဲ့ဇတ်တော်လေးကိုအနှစ်ချုပ်ပြောနေတာနော်ဒါလေးကိုသေချာမှတ်ဟုတ်လားဘာဖြစ်လို့ဘဝဖြစ်ရတာဆင်းရဲလဲဆိုလူရင်းပြောရရင်ဘဝဖြစ်ရရင်သေရလိမ့်မယ်တဲ့အဲ့ဒီသေရတာဆင်းရဲတယ်တဲ့နော်အထူးသဖြင့်သေကနီးမှာကြောက်ကြောက်ရွံ့ရွံ့တုံတုံလှုပ်လှုပ်တွေးတွေးဝေသေရတာပိုးတောင်ဆင်းရဲသေးတယ်တဲ့ဒါကြောင့်အဲ့ဒီဘဝကနေလွတ်မြောက်ဖို့ငါဒီနေရာကိုတယောက်တည်းလာပြီးတော့နေတာအားတဲ့ သူထင်နေတာသူ့နေရာမှန်ပြီးတော့ကျင့်နေတယ်လို့ထင်နေတာ။အဲဒါနဲ့တရားမင်းကအလွန်ကြည်ညိုတော့ကဏ္ဍစပ်တော်အတိုင်းပါပဲဆုပေးတာ။စိတ်ထဲမှာဘာလိုချင်တုန်းအဲဒါကိုပြော။သူဖန်တီးပေးမယ်ပေါ့။အဲဒီတော့ဘုရားလောင်းကပထမဆုတောင်းတယ်။ဘာတောင်းတုန်းဆိုတော့ဘာတွေဘယ်လောက်ရလို့မှဘယ်တော့မှတော်ပါပြီ၊အားရပါပြီ၊ရောင့်ရဲပါပြီ လို့မရှိတတ်တဲ့လောဘဆိုတဲ့လိုချင်မှုကြီးငါ့သတ္တမှာမရှိချင်ဘူးတဲ့။လောဘကိုမရချင်ဘူးဆိုတာရိုးရိုးမပြောဘူး လောဘဆိုတာဘလောက်ရလို့မှအားရသွားတဲ့သဘောမရှိဘူးတဲ့ဒါကြောင့်ဘယ်တော့မှလူဟာမနာရဘူးမသက်သာဘူးမငြိမ်းရဘူးမအေးရဘူးလောဘရှိနေလို့ရှိဟုတ်လားဒါကြောင့်လူအမြဲတမ်းနှိုးဆွပြီးတော့ရှာခိုင်းနေတဲ့စားလောင်းနေတဲ့မှုတ်သိမ့်နေတဲ့အာရောက်ရောင်ရဲမှုနဲ့ငြိမ်းချမ်းမှုကိုမဖြစ်စေတတ်တဲ့ဒီလောဘကြီးကိုသူမကြိုက်ဘူးဒါကြောင့်လောဘမရခြင်းဘူးလို့တောင်းတယ်ထပ်ပြီးတော့တောင်းခိုင်းပြန်တယ်တောင်းတော့ဒုတိယဆုဘာတောင်းတော့ဆိုတော့ ဘဝမှာရှိထားတဲ့ရှားထားတဲ့ရထားတဲ့ကောင်းတာလေးတွေမှန်သမျှကိုအကုန်ဖြည့်ဆည်းပစ်တတ်တဲ့ဒေါသဆိုတာကြီးငါမရခြင်းဘူးတဲ့ဟုတ်လားဘလောက်ကောင်းတော့နော်လောဘကြတော့ဘလောက်ရလို့မှအာမရတတ်လို့လောဘကို तू မကြိုက်ဒေါသကြတော့ကောင်းတာတွေအကုန်လုံးဖြည့်ဆည်းတယ်စီပွားရေးလေးတွေရှားထားနာမည်ကောင်းလေးတွေရှားထားအဲ तू တစ်ချက်ထွက်တာနဲ့တခါတလေပြက်ကြရောဟုတ်လားအဲ့ဒါကြည်ကြပြင်းပြန်စဉ်းစားလောဘရောင်ရဲမှုမရှိဘူးဒေါသကောင်းတာအကုန်ဖြည့်ဆည်းတယ်ဆက်ဆံရေးလည်းဖြည့်ပြစ်တာပဲ ဒေါသတစ်ချက်ထွက်တာနဲ့တချို့တစ်သက်လုံးလန်သွားရောဟုတ်တယ်မဟုတ်လားအင်းအဲ့လိုရှုတောင်းတော့စုဒီနှစ်စုနေကိုတော်တော်ကောင်းနေဟုတ်လားအင်းအဲ့ဒါနဲ့တရားမင်းကသဘောကျပြီးတော့နောက်ထပ်ထပ်ပြီးတော့တောင်းပါဆိုတော့မှနောက်ထပ်တောင်းတဲ့ဆိုတာဒီနေ့ညပြောနေတာပေါ့နော်ပါတောင်းလို့ဆိုတော့တရားမင်းတဲ့ငါလူမိုက်ကို မမြင်မရစေနဲ့တဲ့လက်ချိုးထားနော်လူမိုက်ကိုမမြင်မရစေနဲ့လူမိုက်ရဲ့အတန်ကိုမကြားပါရစေနဲ့ လူမိုက်နဲ့အပေါင်းအသင်းမလုပ်ပါရစေနဲ့နော်တကယ်လို့တွေ့လာကြုံလာရင်လည်းလူမိုက်နဲ့နော်ပြောဆိုဆွေးနွေးတာမျိုးမလုပ်ပါရစေနဲ့လူမိုက်နဲ့ပြောဆိုဆွေးနွေးရသည်ရှိတော့လူမိုက်ရဲ့အယူအဆတွေကိုငါမကြိုက်ပါရစေနဲ့ငါချက်တောင်းကိုစိတ်နေတာပဲမြင်ကိုမမြင်ခြင်းဘူးတဲ့ဒါကတော့ဇရာပြက်တယ်ပေါ့နော်ဒါတိတခါလေးမရဘူးလေလူကလူတဲနေတာလူမိုက်တွေကလည်းရှိနေတာလေအဲ့တော့တွေ့ရမှာပဲဟုတ်လား တွေ့ရပြီဆိုလို့ရှိရင်တွေ့ုံတွေ့ရရင်ကိစ္စမရှိဘူးလူမိုက်ဆိုတာစကားထွက်လာရင်အဲ့ဒါဒုက္ခရောက်တော့တာဘေးကလူကသူပြောလိုက်ပြီဆိုရင်တဘာဝမကြတာနော်အာအလုံးမဟုတ်တာနော်အဲ့လိုမျိုးအကုသိုလ်ဖြစ်စရာတွေကိုကြားရတတ်တယ်ဒါကြောင့်မလို့ဒုတိယပါတော့မကြားပဲရစီနေတယ်ဟုတ်လားတခါတလေနော်လူဘဝရဲ့ကျဲပြန့်မှုရှုပ်ထွေးမှုအကြောင်းမျိုးမျိုးကြောင့်လူမိုက်နဲ့နော်အလုပ်ဒူးလို့လောက်ရတာမျိုးပေါင်းအသင်းရတာမျိုးကြုံတတ်တယ်ဟုတ်လားအဲ့လိုဆိုရင်လည်းပဲအပေါင်းအသင်းတော့မဖြစ်ချင်ဘူး ဟုတ်လားမြင်နေရရင်လည်းပဲဟိုလူတွေပြောရပါတယ်ဘာလို့ဟိုကိုပေါင်းစိတ်ခွာဟုတ်လားသူနဲ့တော့ရင်းနီနီအပေါင်းအသင်မဖြစ်ချင်ဘူးဟုတ်လားဟာတခါတလေဘုံဘုံတို့မလွဲတာမရှောင်တာပြောကြဆိုကြရတာလေးတွေရှိအဲ့ဒါမျိုးလည်းသူမပြောချင်ဘူးပြောရင်လည်းပဲသူ့ရဲ့အယူအဆသူ့စကားကိုမကြိုက်ချင်ဘူးလေတခါတလေကိုကမျက်စိလဲပြီးတော့သူတို့ပြောတာတွေကသဘာဝကျတယ်လို့လို့ဒါပေမဲ့ရေးရှိခေါင်းအေးနဲ့တွေးကြည့်လိုက်တော့မဟုတ်တာတွေဖြစ်နေတယ်ဒါကြောင့်မလို့သူကနောက်ဆုံး အခက်မသိလို့သူတို့နဲ့တွေ့ရကြုံရပြောရဆိုရပြီဆိုရင်တော့သူတို့ရဲ့အယူအဆတွေမကြိုက်ပြရစေနဲ့တဲ့လူမိုက်ကိုခါခါတီးပဲနော်အဲ့တော့တရားမင်းကဘာပြောဆိုအရှင်ရသေးတဲ့လူမိုက်ကိုဒီလောက်ကြီးခါခါတီးတီးဖြစ်နေတာလူမိုက်ကတင့်ကိုဘာလုပ်လို့တော့တဲ့ဟုတ်လားအဲ့တော့ဘုရားလောင်းကဘာပြောလို့ဆိုတော့လူမိုက်ကဘာလုပ်လို့တော့ဆိုတဲ့မိကုံသူဖြေတာနော် အနေယနေယတိဒုံမေတော့အတုရာယဏိယုံစတိဏိယုံစတိ ဒုံနယောတေယသောဟောတိတမဟုတောပကုပတိဝိနယံသောနာဇာနာတိတာထုတတအထတနံနော်အချက်မြင့်လေးဖုံဖုံပြောပါနော်လူမိုက်ရဲ့သဘောလေးကိုဒါဘုရားလောင်းကြီးရဲ့အမြင်ပေါ့ဟုတ်လားလူမိုက်ဆိုတာဗာလေတဲ့အနန္နယတိဒုံမေရောတဲ့နော်လူမိုက်ဆိုတာနီလန်မဟုတ်တာတွေကိုညွှန်ပြတတ်တယ်တဲ့နော်တဘာဝမကြတာတွေကိုပြောတတ်တယ်နော်နီလန်မကြတာတွေဒါလုပ်ရင်ဒါဖြစ်မယ်မဟုတ်ဘူးတကယ်က तू ဖြစ်မယ်ထင်နေတာဒါလုပ်ရင်ဒါမဖြစ်ဘူး အဲ့ဒါကို तू ကမဖြစ်ဘူးလို့မထင်ဘူးဟုတ်လားအဲ့လိုမျိုးဒါလုပ်ရင်ဒါဖြစ်မယ်ဆိုတာကိုလည်းပဲမသိတဲ့အခါကျတော့ဒါမလုပ်နဲ့ဖြစ်တော့ဖြစ်ချင်တယ်ဒါမလုပ်နဲ့ဖြောင်းမြန်နေပေါ့နော်ဖြစ်ချင်တယ်ဆိုရင်မဖြစ်စရာနီလန်းကြီးကို तू ကဖြစ်မယ်လို့ထင်နေတယ်မဖြစ်ချင်ဘူးဆိုရင်လည်းဖြစ်မဲ့အရာကြီးကိုမဖြစ်ဘူးထင်ပြီးတော့အတင်းစွတ်လုတ်ခိုင်းနေတယ်နော်နီလန်းမဟုတ်တာတွေကိုပြောတတ်တယ်တဲ့လူမိုက်ဆိုတာအတုရာယနာယုံစတိတဲ့ မကောင်းတာတွေ၊ယုတ်ညံ့တာတွေကိုလည်းယှဉ်တွဲစေတတ်တယ်ဆိုတော့မကောင်းတာတွေကိုတိုက်တွန်းတတ်တယ်။သူကိုယ်တိုင်လည်းလုပ်တတ်တယ်။လူမိုက်ရဲ့သဘော။ဒုံနေရောသေရသောဟောတိတဲ့။ကောင်းတာလေးတွေသိအောင်နားလည်အောင်ပြောရတာလည်းအလွန်ခက်တယ်တဲ့။သဘာဝကျတဲ့ကောင်းတာလေးတွေသူကိုနားလည်အောင်ပြောရတာလူစကားနဲ့ပြောရရင်အလွန်လက်ပေါက်ကပ်တယ်။ပြောရတာပင်ပန်းတယ်၊ဆင်းရဲတယ်။ပြောကိုမပြောချင်ဘူးဆိုတာမျိုးဖြစ်သွားတာ။ပြီးတော့သမ္မာဟုသောပကုပ္ပတိတဲ့ စကားကောင်းလေးတွေတကယ်ကိုကောင်းကောင်းမွန်မွန်အဓိပ္ပာယ်ရှိရှိသဘာဝကျကျလေးတွေပြောလာပြီစိတ်တူတယ်တဲ့ဟုတ်လားနော်ကိုပြောရလေသဘာဝမကျလို့မို့သဘာဝကျတယ်ဘာသူကလက်မခံနိုင်ဘူးအဲ့ဒါကိုနော်ကောင်းတဲ့စကားပြောတာဘာဖြစ်တော့စိတ်တူတယ်တမ္မာဝတ္တပကုပ္ပတိစကားကောင်းပြောတာကိုစိတ်တူတယ်တဲ့ဒါတင်လားဆိုတော့ကဘူးတဲ့ဝိနယောသောနဇာနာတိလူစည်းကမ်းကိုလည်းဘာမှနားမလဲဘူးတဲ့အလိုက်လည်းမသိဘူးပေါ့ဟုတ်လား နော်ဘယ်ဘယ်လိုအနေထားမျိုးမှာဘယ်လိုနေရထိုင်ရမယ်ဘယ်လိုပြောရဆိုရမယ်ဒါတွေ तू သိပြီးတော့မသိဘူး။ तू ဟာ तू သူတော့ဟုတ်တယ်ကောင်းတယ်ထင်နေတာပေါ့။ဒါပေမဲ့တကယ်တမ်းကျတော့အများရဲ့အနေအထားနဲ့ तू ဘာဖြစ်နေတော့လွဲချော်နေတယ်။ဒါကြောင့်မို့လို့ပါတုတ္တအတ္တတနံအဲ့ဒီလိုလူမိုက်ကိုမမြင်ရခြင်းကအကောင်းဆုံးပဲတဲ့။ဟောလူမိုက်ရဲ့သဘောနော်။ဒါအရင်တည်းကတရားနဲ့ဆက်ဆက်ဟုတ်လား။ပညာရှိကြတော့အဲ့လိုမဟုတ်ဘူး။နောက်စုတစ်ခုထပ်တောင်းတဲ့အခါကျတော့ तू ဘာတောင်းမလို့ပညာရှိကိုမြင်မရစေ။ ပညာရှိစကားကြားပေးရစေပညာရှိနဲ့အပေါင်းအသင်ဖြစ်ပေးရစေပညာရှိနဲ့ပြောဆိုဆွေးနွေးတိုင်ပင်ညီညွတ်ပေးရစေပညာရှိပြောတဲ့စကားကိုအခုလောလောဆယ်နားမလည်သေးတောင်မှနှစ်သက်နိုင်ပါရစေကြိုက်နိုင်ပါရစေငါးချက်ပဲသူ့လဲလောက်ကောင်းတော့မြင်ပါရစေကြားပါရစေဒီလောက်နဲ့အာမရအပေါင်းအသင်ဖြစ်ခြင်းနဲ့ပြောဆိုဆွေးနွေးခြင်းနဲ့ယဉ်နီးနီးတခါတလေကိုကညံမသက်ဝင်နိုင်သေးလို့သူပြောတဲ့စကားကိုအတိတ်ပဲမပေါက်လို့မကြိုက်ဘူးဆိုတာမျိုးတောင်မဖြစ်ချင်ဘူး အခုမသိရင်နောင်လည်းသိလာလိမ့်မယ်သူ့အပေါ်မှာဘလောက်ယုံကြည်ထားတော့ဟုတ်လားနှစ်သက်ပါရစေတဲ့အဲ့လိုဆူတောင်းတဲ့အခါကျတော့တရားမင်းကဘာပြောတော့ပညာရှိကိုဒီလောက်ကြီးနော်မျက်မျက်နှုံနှုံဖြစ်နေတာပညာရှိကတင့်ကိုဘာတွေများကောင်းတာတွေလုပ်လို့တော့ဟောအဲ့ဒါကြတော့စောစောကလူမိုက်ရဲ့သဘောတဘာဝနဲ့ဆန့်ကျင်ဘက်ပြောတာပေါ့နော်ဘုရားလောင်းကနေယနေယတိမေတာဝီအတုရာယံနယုံစတိနော်သူနေယောတေယသောဟောတိတမ္မာဥတ္တနာကုပ္ပတိ ဝိနယံသောပဇာနာတိတာတုဒေနတမဂမောတဲ့တခြားမင်းတဲ့ပညာရှိဆိုတာနေယံနေယတိမေတာဝီနော်နီလန်းမှန်တာကိုပဲညွှန်ပြတယ်သူပြောတဲ့စကားဘယ်တော့ဖြစ်သဘာဝကျတယ်ဖြစ်နိုင်တာကိုဖြစ်နိုင်တယ်ဘလို့လို့ရင်ဖြစ်မယ်မဖြစ်နိုင်တာကိုဖြစ်နိုင်ဘူးလို့လို့ရင်မဖြစ်ဘူးဟုတ်လားသူပြောရတယ်ပါတော့နီလန်းကြတယ်တဲ့အတုရာယနာယုံစတိမကောင်းတာတွေကိုမရှင်းသေးဘူးမကောင်းတာကိုမတိုက်တွန်းဘူးမခိုင်းဘူးသူလည်းမလုပ်ဘူးဆင်းရဲသေးမဲ့အလုပ်တွေကိုမလုပ်စေဘူး ဟုတ်လားပညာရှိဆိုတာသူနယောတရားသောဟောတိတဲ့ကောင်းတာတွေသဘာဝကြတာတွေကိုပြောရတာအလွန်လွယ်တယ်တဲ့နားပေါက်လွယ်တယ်သဘောပေါက်လွယ်တယ်ပညာရှိဆိုတာဟုတ်လားအတုရာယံအတုနယောတရားသောဟောတိတမဟုတောနာကုပတိနော်ကောင်းတဲ့စကားမှန်တဲ့စကားပြောပြီးဆိုအမျက်မထွက်ဘူးတဲ့တခါတလေတချို့စကားတွေကောင်းတယ်မှန်တယ်ဒါပေမဲ့စိတ်တူစရာလေးတွေပါတတ်တယ်နော်စကားဖြောင်းကြားရခဲ့တစ်ပင်ဖြောင်းတက်ရခဲ့ဟုတ်လားကိုယ့်အကြောင်းကိုတခါတလေ မှန်တာလေးတွေထောက်ပြပြီးတော့ပြောတယ်တကယ်မှန်းနေတယ်ကောင်းနေတယ်ဆိုရင်လူမိုက်ကတော့ဘာဖြစ်မှာတော့စိတ်တူမှာပေါ့နော်ပညာရှိကတော့ကိုယ့်ကိုမကောင်းဘူးလို့ပြောတယ်သူပြောတာမှန်နေတယ်ကောင်းနေတယ်ဆိုရင်လက်ခံတယ်စိတ်မတူဘူးပေါ့ဟုတ်လားပညာရှိရဲ့သဘောဝိနည်းယံသောပဇာနာတိတဲ့သူစည်းကမ်းကိုလည်းတိတယ်တဲ့ဘလို့ချင်းဘလို့နေရနော်ဘလို့လူရဲ့ရှေ့မှာငါဘလို့နေရမယ်ဘလို့ပြောရမယ်အကုန်လုံးနားလေတယ်ပေါ့ဒါကြောင့်သူနဲ့ပြောဆိုဆွေးနွေးတိုင်ပင်ရတာနေရထိုင်ရပေါင်းရသင်ရတာအ လွန်မှစိတ်ကိုချမ်းသာစေတယ်ဟုတ်လားဒါကြောင့်မလို့တာရုဒေနတမကမောအဲ့လိုသဘောတဘာဝရှိတဲ့ပညာရှိတွေနဲ့ပေါင်းရတာအလွန်ကောင်းတယ်တဲ့နော်ဘလောက်ကောင်းတော့ဟုတ်လားအဲ့တော့အနှစ်ချုပ်ပြောရရင်လူမိုက်ဆိုတာဘာတော့မြင်ရရင်လည်းဆင်းရဲတယ်ကြားရင်လည်းဆင်းရဲတယ်သူ့တဘာဝမကြတာတွေတွေးပြီးတော့တခါလေကိုယ့်ဘဝရဲ့အချိန်တွေအများကြီးကုန်တယ်အကုသိုလ်တွေအခါလေအကြီးတောင်ဖြစ်တယ်ထိုင်ရမထဖြစ်နေတာနော်လူမိုက်လားနေရတာဘလောက်ဆုံးရှုံးတော့ဘလောက်ကိုယ်ထိခိုက်တော့ ။ဒါကြောင့်ဘုရားကလူမိုက်နဲ့မပေါင်းနဲ့လို့ပြောတာ။ဘုံဘုံတို့စိတ်ဆင်းရဲနေရတာတွေအကုသိုလ်ဖြစ်နေရတဲ့များသောအားဖြင့်အဲ့ဒီသဘာဝမကျတဲ့မဟုတ်တဲ့လူတွေနဲ့ပတ်သက်ပြီးတော့ပဲဖြစ်ကြရတာများတယ်လေဆက်ဆံရေးနဲ့ပဲမှာဟုတ်တယ်မဟုတ်လား။သဘာဝကျတဲ့ကောင်းတဲ့လူတွေနဲ့ပတ်သက်ပြီးတော့ဘုံဘုံတို့မှာအကုသိုလ်ဖြစ်ရတဲ့အဲစိတ်တွေဆင်းရဲရတယ်ညှိရတယ်လို့ရှိလားမရှိဘူး။ဟုတ်လား။ဒါကြောင့်မို့လို့ကိုယ်စိတ်ကိုပူလောင်စေတဲ့ဆင်းရဲစေတဲ့ပင်ပန်းစေတဲ့တဘာဝမကြတဲ့လူမိုက်တွေနဲ့မတွေ့တာဟာအကောင်းဆုံးပဲဟုတ်လား ကိုယ်သက်သာရာစေမယ့်နည်းမှန်လမ်းမှန်ညွှန်ပြနိုင်တဲ့စိတ်နှလုံးကိုငြိမ်းအေးစေတဲ့ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်တွေနဲ့ကတော့ဘယ်အချိန်ပဲတွေ့တွေ့တွေ့လေကောင်းလေပဲ။ဒါပြောတာဟုတ်လား။အင်းဒါကဘုန်းဘုန်းတို့အဂိတိဇမဆုံးသေးဘူးနော်မဆုံးမလို့ကိုယ့်ဟာကိုယ်ရှာပြီးတော့အဲ့ဒါပြည့်စုံအောင်နာလိုက်ကြဟုတ်လား။ဒါအချိန်ဝင်ခဲ့ပြီးတော့ဘုန်းဘုန်းတို့ကသွားရမှာ။အိုးဟုတ်လား။ဒါလူမိုက်ရဲ့သဘောပညာရှိရဲ့သဘော။ဒါကြောင့်ပညာရှိကိုပေါင်းတင်တင်နဲ့လူမိုက်ကိုပေါင်းတင်တင်ဘူးလို့အဲ့ဒီအတွေးကိုရောက်အောင် ပညာရှိရဲ့သဘောလူမိုက်ရဲ့သဘောလေးတွေကိုပြောနေတာကုန်ပြီလားပြောစရာမကုန်သေးဘူးနောက်ထပ်ဘုံဘုံတို့တုတ်တန်တစ်ပုဒ်ရှိတယ်နော်အဇိမနိကေထဲမှာလာတယ်ဘဟုဓာတုကတုတ်တန်တဲ့အဲ့ဒီမှာမြတ်စွာဘုရားရှင်အနန္ဒာကိုဟောတာရှင်အနန္ဒာကိုနော်စိတ္တအာနန္ဒာတဲ့လောကမှာကြောက်စရာတွေဘေးတွေအန္တရာယ်တွေဒုက္ခတွေဆိုတာလူမိုက်တွေကြောင့်ဖြစ်တာပညာရှိတွေကြောင့်ဖြစ်ုံထုံးတာမရှိဘူးတဲ့ တဲလေးတွေမြက်ရွက်မိုးထားတဲ့ဟုတ်လားကျူယိုလေးနဲ့ဆောက်ထားတဲ့အဲ့ဒီတဲစုပ်လေးတွေကလောင်လိုက်တဲ့မီးဟာအင်ကြီးအုံကောင်းတွေကိုအကုန်လုံးဖျက်ဆီးပြီးတော့လောင်ကျွမ်းသွားတယ်လို့မျိုးလောကကြီးမှာလူမိုက်တွေကိုအစပြုတ်ပြီးတော့လောင်လိုက်တဲ့မီးဟုတ်လားဒုက္ခတွေဆင်းရဲတွေပင်ပန်းမှုတွေအကုန်လုံးဟာအကုန်လုံးလူအတိုင်းဝိုင်းကြီးတစ်ခုလုံးမှာဖြစ်ကုန်တယ်ဒုက္ခတွေဖြစ်ကုန်တာဒါကြောင့်အဲ့ဒီကနေစတာမြတ်စွာဘုရားဘေးဟူသည်မဘုသူကြောင့်ဖြစ်တာလဲတော့လူမိုက်ကြောင့်ဖြစ်တာပညာရှိကြောင့်ဖြစ်လို့ထုံးတာမရှိဘူးတဲ့ ဒါကြောင့်မလို့ငါတို့ဟာပညာရှိဖြစ်အောင်နော်ကျင့်ကြမယ်အားထုတ်ကြမယ်လို့သင်တော်အဲ့လိုစိတ်ဓာတ်မွေးပြီးတော့လုပ်ရမယ်လို့မြတ်စွာဘုရားအဲ့လိုလေးဟောတာအဲ့လိုဟောတဲ့အချိန်မှာရှင်ရန္တနာကမြတ်စွာဘုရားတဲ့ပညာရှိတယောက်ဖြစ်ဖို့ဆိုလို့ရှိရင်ဘယ်တိုင်းတာဘလို့ရည်သွေးတွေရှိရမှာတော့ဒါလိုရင်းလေးပဲဘုံဘုံပြောတာပါဟုတ်လားပညာရှိဖြစ်ခြင်းဘလို့လုပ်ရမှာတော့အဲ့မှာပညာရှိတို့ရဲ့အရည်အသွေး၄မျိုးအဲ့ဒီမှာဟောတယ်အများကြီးเนาะအခုတရားအများကြီးရှိလာပြီဟုတ်လားအကြောင်းအရာတွေအများကြီးရှိလာပြီဒါပေမဲ့လို့ ကိုကမြင်နိုးတယ်တန်ဖိုးထားတယ်ဆိုပြန်ဖွင့်ပြီးတော့နားထောင်လို့မရဘူးလားရနော်ဒါကြောင့်ဘုံတို့ထပ်ပြီးတော့အသေးစိတ်မပြောတာပါဟုတ်လားလက်ပညာရှိတယောက်ဖြစ်ဖို့အတွက်ဘာတွေလိုအပ်တုံးဆိုတဲ့မေကွန်မြတ်စွာဘုရားဘလို့ဖြေတော့နော်အာနန္ဒာတဲ့ပညာရှိဆိုတာပညာရှိဖြစ်ဖို့ဆိုလို့ရှိရင်နံပါတ်1ဓာတုကုသလောစာဟောတိဓာတ်တဘာဝတွေကိုလိမ္မာကျွမ်းကျင်ရမယ်သိရမယ်မြင်ရမယ်နံပါတ်2အာယတနကုသလောစာဟောတိတဲ့မျက်စိနာနာလျှာကိုယ်စိတ်ဆိုတဲ့အတွင်းအာယတန6ပါး နော်ယူပါယုံတတ္တယုံခန္ဓာယုံရတ္တယုံဖုဒ္ဓဘာယုံဓမ္မယုံတို့ဆိုတဲ့အပြင်အာယတနာ6ပါးအာယတနာတရားတွေကိုလည်းလိမ္မာကျွမ်းကျင်ရမယ်ဟုတ်လားပရိစ္ဆသမုပ္ပါဒကုသလောဟောတိတဲ့နော်ပရိစ္ဆသမုပ္ပါအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့သဘာဝတရားကိုလည်းပဲလိမ္မာကျွမ်းကျင်ရမယ်တဲ့နောက်ဌာနာဌာနကုသလောစာဟောတိတဲ့ဒါဖြစ်နိုင်တယ်ဒါမဖြစ်နိုင်ဘူးအကြောင်းဟုတ်သည်မဟုတ်သည်မှာလိမ္မာကျွမ်းကျင်မှုရှိရမယ်တဲ့လေးချက်ပြောတယ် ပညာရှိကိုပေါင်းဖို့ဆိုတဲ့စကားလေးနဲ့ဆက်ဆက်ပြီးတော့ပညာရှိဖြစ်ဖို့ပညာရှိကိုလည်းပေါင်းဖို့အရေးကြီးတယ်လို့ပညာရှိဖြစ်ဖို့လည်းအရေးကြီးတာပဲလေဟုတ်လားအဲ့တော့ပညာရှိရဲ့သဘောတဘာဝကိုပြောနေတာနော်ဘယ်နှချက်တုံး၄ချက်နံပါတ်1ဓာတုကုသလောစာဟောတည်တယ်ဓာတ်တွေကိုလိမ္မာရမယ်အဲ့ဒါမြတ်စွာဘုရားအသေးစိတ်အများကြီးဟောတယ်နော်ဓာတ်ကအရင်ကနားလည်ရမှာဓာတ်18ပါးကိုနားလည်ဖို့လိုတယ်အဲ့ဒါဘာတွေတော့စက္ခုဓာတ်သောတာဓာတ်ခန္ဓာဓာတ်ဇိဝဓာတ် ကာယဓာတ်မနဓာတ် ဘုံဘုံတို့ခန္ဓာကိုယ်ကြီးလို့အကြံဉာဏ်ပြောကြပါစို့ဟုတ်လားမျက်စိဟာဓာတ်တဘာဝတရားတစ်မျိုးပုဂ္ဂိုလ်တ attva မဟုတ်အရာကိုဖမ်းယူပြီးတော့မြင်တိစိတ်ရဲ့တိယာပေါ့နော်သူကအလွန်ဆန်းကျင်တဲ့ဓာတ်ဓာတ်တစ်မျိုးပေါ့ဟုတ်လားပြီးတော့ဒီမျက်စိကဖမ်းယူလိုက်တဲ့ယူပါယုံသူလည်းဓာတ်တစ်မျိုးပဲရူပဓာတ်တဲ့ဟောနာဖမ်းယူလိုက်တဲ့ဘာတုံးတတ္ထာယုံအတန်အတန်လည်းဓာတ်တစ်မျိုးအနာဓာတ်တစ်မျိုးအရာသာဓာတ်တစ်မျိုးအတွေ့အထိဓာတ်တစ်မျိုး နော်ဓမ္မယုံဆိုတာကဓာတ်တစ်မျိုး12မျိုးရှိသွားပြီနော်ဒါဘယ်ပဲနောက်ဟာအာယတနာ12ပါးဆိုသူ့ကိုပဲပြောတာပဲနောက်ထပ်ဘုံဘုံတို့နားလည်ဖို့အလွန်ကောင်းတဲ့ဓာတ်ကဘာလဲဆိုတော့အယောင်နဲ့မျက်စိနဲ့တွေ့တဲ့အခါမှာနော်မိခတ်ကြောက်ခတ်လိုက်လို့မိဘွားလေးထွက်လာတယ်လို့မျိုးပေါ့တိစိတ်ကလေးဖြစ်သွားအံ့ဩစရာပေါ့နော်မြင်တိစိတ်အဲ့ဒါကိုစက္ခုဝိညာဏတ္တလို့ခေါ်တယ်ဟုတ်လားလဝါနှစ်ပြက်ဗျံဆိုရိုက်တဲ့အခါအတန်ထွက်လာတယ်လို့မျိုးပေါ့ ဟုတ်လားထွက်လာပြီးတော့ပျောက်သွားရောနော်အဲ့လိုပဲနားနဲ့အတန်နဲ့နော်တွေးလိုက်တဲ့အချိန်မှာဇာတိစိတ်ဝိညာဏဓာတ်အာဂန္တုဧည့်တယ်လေးသူကဖြက်ဆွပေါ်လာတာပြီးတော့ပျောက်သွားတာပဲပြီးပြီးအပြီးတိုင်ပျောက်သွားတာနော်အဲ့ဒါလိုပဲအနတ်နဲ့နှာခေါင်းအရသာနဲ့လျှာဟုတ်လားပုဒ္ဓဘာယုံနဲ့ကာယပတာရဓမ္မာယုံနဲ့မနဟုတ်လားအဲ့ဒါလိုအသီးသီးသူ့အာယုံသူ့ဓာရတိုက်ကြတဲ့အခါမှာတိစိတ်တွေဟာမိဘွားတွေလို နော်ခန္ဓာကိုယ်စက်ရုပ်ကြီးကနေပြီးတော့တဖွာဖွာထွက်နေတယ်လို့ဒါလေဒီဆိုကြီးကအဲ့လိုလေးမြင်အောင်ပြောတယ်မျက်စိမှာလည်းပဲဝိညာဏတတ်အမြဲတမ်းထွက်နားကလည်းအမြဲတမ်းထွက်တလဲစီသွားတာပါတပြိုင်တည်းထဲသွားတာမဟုတ်ဒါစိတ်ကအလွန်မြန်တဲ့အတွက်ကြောင့်တပြိုင်တည်းထဲဖြစ်နေတယ်လို့တောင်ထင်ရတယ်ဟုတ်လားအဲ့လိုတဖွာဖွာထွက်နေတာတွေကဘာတွေတုံးဆိုတော့ဝိညာဏဓာတ်တွေတိတဲ့ဓာတ်တွေအတိဓာတ်တွေပေါ့ဟုတ်လားဒါပုဂ္ဂိုလ်တ attva မဟုတ်ဘူးလို့နားလည်ရမယ်ဟောဓာတ်ကိုနားလည်ရမယ်ဆိုအဲ့ဒါကိုပြောတာ ဒါပညာရှိတယောက်ဖြစ်နေတယ်ဆိုခုပြောခဲ့တဲ့ဓာတ်18ပါးကိုပိမာကျွမ်းကျင်အောင်စူးစမ်းရမယ်ဟုတ်လားသူတို့ဖြစ်နေတာကိုတဲ့တဲ့သိရမယ်သူတို့ဟာပုဂ္ဂိုလ်တ attva မဟုတ်ဘူးလို့သိရမယ်သူတို့ဟာအကြောင်းအကျိုးသဘောတွေလို့သိရမယ်သူတို့ဟာအနိစ္စဒုက္ခအနတ္တတွေလို့သိရမယ်ဒါဓာတ်ကိုလိမ္မာဖို့ပြောတာပြီးတော့ပါတော့အာယတနာကုသလောစတဲ့နော်အာယတနာ12ပါးကိုလိမ္မာကျွမ်းကျင်ရမယ်ဟုတ်လားဓာတ်ကိုတော့ဘုံဘုံအနှစ်ချုပ်ပြီးတော့ပြောလိုက်တယ်နောက်ထပ်ဆက်ပြီးတော့ဟောထားတာအများကြီးပဲအိတ်တုတ်တန်နေမှာဟုတ်လားနောက်တစ်ခုကပါတော့ပရိစ္ဆသမုပ္ပါဒကုသလောစဟောတိ အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတာကိုနားလည်ရမယ်နော်မတိမှုအဝိဇ္ဇာဘဝအဆင်းရဲတယ်ဆိုတဲ့အမှန်တရားကိုမတိတာကိုအဝိဇ္ဇာလို့ခေါ်တယ်ဒါကြောင့်ဘဝကိုဆင်းရဲမှမတိတဲ့နော်အဝိဇ္ဇာကိုအခြေခံပြီးတော့အကြောင်းပြုပြီးတော့ဒီဘဝတွေထပ်ပြီးတော့ရရရကြောင်းအလုပ်တွေလုပ်တာနော်ဘဝကိုဒုက္ခမှမသိတဲ့အခါကျတော့အကောင့်ထင်ပြီးတော့နော်ရရရအောင်အလုပ်တွေကိုလုပ်တာအဲ့ဒါလုပ်တာကိုသင်္ခါရလို့ခေါ်တယ်။ဝိဇ္ဇာပစ္စည်းဟာသင်္ခါရလူတိုင်းရရနော် အဲ့လိုလှုပ်လိုက်ပြီဆိုတော့ကံတရားတွေဖြစ်တဲ့အတွက်ကြောင့်ပရိသေတွေဝိညာဉ်ဟောဖြစ်တယ်ဟုတ်လားပရိသေတွေဝိညာဉ်ကိုအကြောင်းပြုပြီးတော့နောက်ထပ်တဘွားလုံးဝိညာဉ်တွေဆက်ပြီးတော့တိစိတ်တွေဖြစ်ကြတာပေါ့နော်ဝိညာဏပြည့်စံနာမရူပအဲ့ဒီပရိသေတွေဝိညာဉ်စိတ်ကိုအကြောင်းပြုပြီးတော့နော်နာနဲ့ယုတ်ဖြစ်လာတယ်ဟုတ်လားအဲ့ဒီနာယုတ်ကိုအကြောင်းပြုပြီးတော့တာလာယရဏမျက်စိနာနာလျာကိုစိတ်ပေါ်လာတယ်နော်အကြောင်းအကျိုးတွေဆက်ဆက်ပြီးတော့နောက်ဆုံးဘယ်ရောက်သွားတော့ဇာတိ ပစ္စယအတ္တမရဏတောကပရိဒေဝဒုက္ခဒေါမနတုပါယတာဥပိ္ပဇံတိဟုတ်လားတက်တက်ဒီဖြစ်စဉ်တွေဟာဘာတွေတုံးလို့ဆိုရင်ဆင်းရဲဒုက္ခတွေပဲဖြစ်နေတဲ့သဘောဟုတ်လားဘဝရဲ့အကြောင်းကို နော်ပရိစ္ဆသမုပ္ပါဒနော်နီလန်းနေနဲ့စနစ်တကျအဲ့ဒါကိုဘုံဘုံတို့ကသိအောင်မြင်အောင်ကြိုးပမ်းအားထုတ်ရမယ်ပရိစ္ဆသမုပ္ပါဒကုသလဟောတိဒါကိုဘုံဘုံတို့ပြောနေလို့ရှိရင်ပရိစ္ဆသမုပ္ပါဒတရားဖြစ်သွားမယ်ဟုတ်လားကိုကဘာကိုပြောနေတာတုံးပညာရှိကိုပြောနေတာနော် ဒါကြောင့်ပညာရှိဖြစ်ခြင်းဘာကိုနားလည်ရမလို့ပရိစ္ဆေသမုပ္ပတ်ကိုနားလည်ရမယ်ဟုတ်လားအကျင့်မပြောနိုင်ဘူးနော်အဲပြီးတော့ဘာကိုနားလည်ရမှာတော့ဌာနဌာနကုသလောစဟောတိတဲ့ဖြစ်နိုင်တာနဲ့မဖြစ်နိုင်တာနော်အရာဌာနဟုတ်သည်မဟုတ်သည်မှာလိမ္မာကျွမ်းကျင်တာဆိုကြပါစို့နော်အဲသောတာပန်နဲ့ပုထုဇဉ်တို့ရဲ့ကွာခြားချက်ကိုသိရမယ်သောတာပန်ဘယ်တော့မှအဖေမေမတက်ဘူးပြင်စန္ဒရိယကံဘယ်တော့မှမလွန်ကျူးဘူးဖះမတပါတခြားဆရာကိုညွှန်ပြကြဘယ်တော့မှမရှိဘူးပုထုဇဉ်ဆိုတော့အဲ့ဒီ၆မျိုးအမြဲတမ်း ဖြစ်နိုင်တယ်ဟုတ်လားအများကြီးပါပဲမြတ်စွာဘုရားအဲ့ဒီမှာဟောတာနော်ဖရာနဲ့စုဒီပိုင်းနဲ့တည်းမဝင်ကောင်းဘူးစัจ java ရိမင်းနှစ်ပါးဒီပိုင်းနဲ့တည်းမဖြစ်ဘူးဟုတ်လားအမျိုးသမီးဟာဖရာမဖြစ်နိုင်ဘူးအမျိုးသမီးဟာတရားမဖြစ်နိုင်ဘူးမဖြစ်နိုင်တာတွေကိုလည်းသိရမယ်အထူးသဖြင့်ဒုစရိုက်တရားနဲ့သူစရိုက်တရားတို့ရဲ့နော်သူတို့ရဲ့စွမ်းအားတွေနော်ဒုစရိုက်တရားဆိုတာ ကောင်းတဲ့ဘဝကိုမပို့နိုင်ဘူးသူစရိုက်တရားဆိုတာဆိုးတဲ့ဘဝကိုမပို့နိုင်ဘူးသူ့အကြောင်းနဲ့သူ့အကျိုး အတွဲလိုက်လေးတွေကိုဘုန်းဘုန်းတို့ကနားလေရမယ်ပေါ့နော်အများကြီးပဲအဲ့ဒါကိုလည်းမြတ်စွာဘုရားဟောတာတယ်အဲ့ဒါဗါတဲ့အကျုံးဝင်တာတော့ဖြစ်နိုင်တာမဖြစ်နိုင်တာတွေကိုသိရမယ်မြင်ရမယ်ပညာရှိဖြစ်ခြင်းနဲ့ဆိုရင် လေးချက်နော်ဓာတုကုသလောဇာဟောတိဓာတ်ကိုလိမ္မာကျွမ်းကျင်ရမယ်အာယတနာကုသလောဇာဟောတိအာယတနာကိုလိမ္မာကျွမ်းကျင်ရမယ်ပရိစ္ဆသမုပ္ပါဒကုသလောဟောတိပရိစ္ဆသမုပ္ပါကိုလိမ္မာကျွမ်းကျင်ရမယ်ဌာနာဌာနကုသလောဇာဟောတိအရာဌာနဟုတ်သည်မဟုတ်သည်မှာလိမ္မာကျွမ်းကျင်ရမယ်တဲ့ ဒါဗဟုဓာတုကသုတ်တံအရာပညာရှိတယောက်ဖြစ်ဖို့အတွက်လိုအပ်တဲ့အရေးအသွေးပေါ့နော်။ဆက်ပြီးတော့ပညာရှိဆိုတာဘာလဲဆိုတာလေးကိုနော်အဲ့ဒီအပိုင်းလေးကိုအဆုံးသက်ကလေးဘုံဘုံပါပြောရင်တော့ဒါလေးကတော့ဓမ္မပဒပါဠိတော်ထဲမှာလာတယ်။သူကမလေးနဲ့ဖုလို့လို့နဲ့လေးနဲ့တယ်ဘုံဘုံကတော့အလွန်သဘောကျတယ်။ဘာပြောတော့နာတေနပန္တိတောဟောတိယာဝတဘဟုပါတိခေမီအဝေရီအဘယောပန္တိတောတိဘုဟုစတိတဲ့။နော် နာဒေနပန္တိတောဟောတိယာဝတဘုဘာတတိတဲ့လောကအကြောင်းကိုအများကြီးသိလို့စကားတွေကလည်းတက်လို့အများကြီးပြောတဲ့ခါမျှဖြင့်အဲ့ဒါပညာရှိလို့မဆိုဘူးတဲ့စကားတွေအများကြီးပြောတဲ့လို့ပညာရှိလို့ဆိုတာမဟုတ်ဘူးတဲ့တချို့ကအများကြီးသိအများကြီးသိတော့ပါတော့အများကြီးပြောတတ်တယ်ဟိုအကြောင်းလည်းသိဒီအကြောင်းလည်းသိဟုတ်လားအဲ့ဒီလိုအများကြီးသိပြီးအများကြီးပြောတဲ့ခါမျှနဲ့ပညာရှိလို့မမြည်သေးဘူးတဲ့ဟုတ်လားအများကြီးပြောတဲ့ယုံမျှနဲ့ပညာရှိမဟုတ်သေးဘူး ဒါပေမဲ့ပညာရှိဆိုတာဘယ်လိုဟာတော့ခေမီအဝေဒီအဘယောပဏိတောတိဘုစတိတဲ့ခေမီကိုကိုကိုနော်ဟိုဘေးကင်းအောင်လုပ်တတ်ရမယ်အဝေဒီကိုကိုကိုရန်ကင်းအောင်လုပ်တတ်ရမယ်အဘယောကိုကိုကိုအကြောက်ကင်းအောင်လုပ်တတ်ရမယ်တဲ့နော်ဘေးကင်းအောင်ရန်ကင်းအောင်အကြောက်ကင်းအောင်လှုပ်တက်မှနေတက်ထိုင်တက်ပြောတက်ဆိုတက်မှအဲ့ဒီလိုကိုပဏိတောတိဘုရားတိပညာရှိလို့ဆိုတာလေကိုဘုံဘုံတို့မှာ စိုးရိမ်မှုဆိုတဲ့ဘေးဟုတ်လားอืมစိုးရိမ်တယ်နဲ့ကြုံရင်မစိုးရိမ်စိုးရိမ်ဦးမှာပဲမဟုတ်လားငိုကြနဲ့ကြုံရင်ငိုဦးမှာပဲကြောက်စရာနဲ့ကြုံရင်ကြောက်ဦးမှာပဲဟုတ်လားရန်တွေကလည်းပဲกินပြီလို့ဆိုနိုင်လားမဆိုနိုင်ဘူးစဉ်းစားကြည့်စဉ်းစားကြည့်နော်ဒီစကားလေးကိုဘုံမအလွန်သဘောကျတယ်အဲ့တော့လူတယောက်ဒီပညာတွေဘလောက်ပဲသိပါတယ်ပြောပြောတတ်ပါတယ်ပြောပြောကိုကိုကိုမှဘေးကင်းအောင်ရန်ကင်းအောင်အကြောက်ကင်းအောင်မနေတတ်ဘူးဆိုရင်သူ့ပညာရှိလို့ဆိုနိုင်မလား ရှုနိုင်ဘူးဘာလို့ကိုယ့်ကိုချမ်းသာအောင်မနေတတ်သေးဘူးပေါ့နော်ဟုတ်လားလူတိုင်းကအခုလုပ်နေတဲ့အလုပ်တွေကနော်ဘေးဖြစ်ဖို့ရန်နေနဲ့တွေးဖို့နော်တစ်ချိန်ချိန်မှာကြောက်ရဖို့အတွက်လုပ်နေတာတွေမရှိဘူးလားရှိတယ်အခုလိုဘုံဘုံတို့ဆိုကြပါစို့တရားဓမ္မကိုအာမတို့ဘဲနဲ့အမှတ်တမဲ့တွေနေနေတာကွာစားပြီးတော့ဘေးရည်နဲ့တွေးဖို့ရန်နေနဲ့တွေးဖို့အကြောက်တရားတွေနဲ့တွေးဖို့နေနေရရောက်တယ်အဲ့ဒီထိမြင်ဖို့လိုတယ်ဟာအကြီးအကျယ်ဒုစရိုက်တရားတွေကိုလုပ်နေမှငရဲကြာကြာကြောင်းအလုပ်တွေကိုလုပ်နေမှဟုတ်လား ဘေးတွေရန်တွေအကြောက်တရားတွေနဲ့တွေ့အောင်လုပ်နေတာလို့ပြောလို့မရဘူးနော်အဲ့ဒါကတော့အဆိုးဆုံးပေါ့ဟုတ်လားမိမိရောရောပေါ်ပေါ်ဆာဆာဖြစ်တယ်လို့နေနေတဲ့အနေအထားတိုင်းဟာရောကောင်းတာတွေဖြစ်ခြင်းရဲ့အကြောင်းလားဆိုးတာတွေဖြစ်ခြင်းရဲ့အကြောင်းလားဆိုးတာတွေဖြစ်ခြင်းရဲ့အကြောင်းပေါ့အဲ့ဒီအထိမြင်သိခြင်းနဲ့အဲ့ဒီဒေသနာလေးကိုမြင်တဲ့မှလည်းခံစားလို့ရမှာနော်ဟုတ်လားဒါကြောင့်တခါတလေဘုန်းဘုန်းတို့ကအပေါ်ယံအတိတွေနဲ့စကားတွေတော့အများကြီးပြောနေတာပဲဟုတ်လား ဒါပေမဲ့စကားတွေအများကြီးပြောတတ်လို့ပညာရှိလို့မခေါ်ဘူးတဲ့မြတ်စွာဘုရားအလွန်ကောင်းတယ်နော်ဒီဒေသနာလေးဟုတ်လားနတေနာပဏိတောဟတိယာဝတာဘုဘာတတိဘလောက်ပြောတတ်ပြောတတ်ဘလောက်ပဲအများကြီးပြောပြောပညာရှိအလောက်နဲ့ပညာရှိလို့မဆိုဟုတ်လားဘေးကင်းအောင်ရန်ကင်းအောင်အကြောက်ကင်းအောင်နေတဲ့ထိုင်တဲ့လှုပ်တဲ့ကိုင်တဲ့ပြောတဲ့ဆိုတဲ့နော်ဘဝမှာအဲ့လိုသွားတတ်မှသူ့ကိုဘာလို့ခေါ်မလို့ပညာရှိလို့ခေါ်မယ်တဲ့ဟုတ်လားဒါပညာရှိရဲ့တဘာဝဒီလောက်နဲ့ပြီးအောင်နော်ဒုတိယမိန်းမပါတော့ ။ဘာကြောင့်ပညာရှိကိုမြတ်စွာဘုရားပေါင်းခိုင်းရတာတော့အလွယ်ကူဆုံးဖြေရရင်တော့ပညာဓာတ်တွေကူးဆက်လာဖို့ဟုတ်လားပညာရှိတွေကကောင်းမွန်တဲ့သဘာဝတွေကိုယ်စီရောက်လာဖို့လူမိုက်နဲ့ဘာကြောင့်မပေါင်းနဲ့လို့ပြောရတာတော့လူမိုက်ဓာတ်တွေကူးမှဆိုလို့အမိုက်ဓာတ်တွေကူးမှဆိုလို့ပြောရတယ်နော်အခုလည်းပဲပညာရှိနဲ့ဘာကြောင့်ပေါင်းခိုင်းတာတော့သို့တော့ပြောခဲ့တဲ့ကောင်းမွန်တဲ့ပညာရှိရဲ့သဘာဝမျက်နှိုးစရာကောင်းတဲ့နှစ်သက်စရာကောင်းတဲ့သဘာဝတွေပါတော့ကိုယ်တန်တန်ကူးဆက်လာဖို့ဟုတ်လားဒါကြောင့်မို့လို့ ပညာရှိကိုမြတ်စွာဘုရားပေါင်းခိုင်းတာအဲ့တော့ပညာရှိတို့ရဲ့တန်ဖိုးပညာရှိနဲ့ပေါင်းသင်ရခြင်းရဲ့အကျိုးကျေးဇူးဒါတွေကိုဒေသနာတွေတည်းကထုတ်နှုတ်ပြောမယ်ဆိုရင်နောက်ညပါဆက်ပြီးတော့ပြောလဲရမှာပဲဟုတ်တယ်မဟုတ်လားကိုတရားဘယ်လိုဟောနေရတော့ဗရိတ်အုပ်ပြီးတော့ဟောတယ်ဟုတ်လားနော်စဉ်းစားကြည့်နော်ဒီမင်္ဂလာတရားရဲ့ကျေပြန့်ပုံလေးကိုပြောတာပါဟုတ်လားအဲ့တော့ဘာကြောင့်မြတ်စွာဘုရားပညာရှိကိုပေါင်းသင်ရပေါင်းသင်ခိုင်းရတယ်လို့ဆိုတာနဲ့ပတ်သက်ပြီးတော့ပညာရှိတို့နဲ့ပေါင်းသင်ရခြင်းရဲ့ နော်အကျိုးကျေးဇူးများပုံတန်ဖိုးကြီးပုံဒါလူတိုင်းကြားဘူးတဲ့စကားလေးတစ်ခွန်းဒီထဲမှာထည့်ပြီးတော့နော်မှတ်စေခြင်းနဲ့အဲ့ဒါပါတော့တခါတုန်းကရှင်အနန္ဒကမြတ်စွာဘုရားကိုတွားလျှောက်တယ်သူတွေးမိတာလေးတစ်ခုမြတ်စွာဘုရားတဲ့ကလျာဏမိတ်တပညာရှိသူတော်ကောင်းတို့နဲ့မိကောင်းဆွေကောင်းတွေနဲ့ပေါင်းရတာများအလွန်ကောင်းတယ်ဗျာဗြဟ္မစရိယမြတ်သောအကျင့်ရဲ့တဝက်ဟာအလိုလိုပြီးကြီးသွားလိမ့်မယ်ကိုတဝက်ပဲလောက်ရမယ်ဟုတ်လားကလျာဏမိတ်တတဲ့အဲ့ဒီကြတော့အဲ့လိုလေးသုံးတယ်ဟုတ်လား မိတ်ကောင်းဆွေကောင်းနော်ပညာရှိသူတော်ကောင်းတွေနဲ့ပေါင်းသင်းရတဲ့သဘောမြတ်သောအကျင့်ရဲ့နော်တဝက်ဟာအလိုလိုပြီးကြီးသွားမယ်တဲ့အဲ့တော့မြတ်စွာဘုရားအနန္တအဲ့လိုမပြောနဲ့တဲ့ဟောနှခွန်းတောင်ဆက်ပြီးတော့တားတယ်တဲ့ကလျာဏမိတ်တာမိတ်ကောင်းဆွေကောင်းနဲ့ပေါင်းအသင်းရပြီပညာရှိသူတော်ကောင်းတွေနဲ့ပေါင်းသင်းရပြီဆိုရင်အဲ့ဒီဗြဟ္မစရိယတစ်ခုလုံးပြီးတယ်တဲ့အကုန်လုံးပြီးကြီးတယ်တဲ့လွန်လာရင်လားလို့ထင်စရာရှိရနော် အဲ့ဒါကိုမြတ်စွာဘုရားသူ့စကားကိုနော်ဘလို့တက်တည်ပြပြီးတော့မြတ်စွာဘုရားဆက်ဟောတော့အနန္နာတဲ့ငါဘုရားကြီးဟူသောမိတ်ဆွေကောင်းတဲ့ပေါင်းရသင်ရလို့တင်တို့ဟာလွတ်မြောက်နိုင်ခဲ့တဲ့ဇာတိစရာမရဏဒီဒုက္ခကန္တာရတွေကနေလွတ်မြောက်ခွင့်ရကြတာမဟုတ်လားတဲ့ဟောစဉ်းစားကြည့်နော်တကယ်ဘုံဘုံတို့ဒုက္ခတွေလွတ်သွားတာဘုစုရောင်လွတ်တာတော့မြတ်စွာဘုရားကြီးဟူသောမိကောင်းဆွေကောင်းနဲ့ပေါင်းရလို့လွတ်ရတာဟုတ်တယ်မဟုတ်လားလွတ်ရလွတ်ကြောင်းအလုပ်တွေကို လုံနိုင်တာဒါဘုံဘုံတို့ဒါကတော့ဒီနာလူတွေအခုတော့မလွတ်တော့မလွတ်သေးဘူးပေါ့ဟုတ်လားလွတ်ရလွတ်ကြောင်းအလုပ်တွေကဘာဆိုတော့မသိရဘူးလားသိရတယ်အဲ့တော့ပြောနေတာကဘာတော့နော်ဒီပညာရှိသူတော်ကောင်းတွေနဲ့ပေါင်းရတယ်ဆိုတာမြတ်သောအကျင့်အားလုံးကိုပြီးကြီးစေတယ်ဆိုတဲ့မြတ်စွာဘုရားရဲ့စကားတော်လေးဟုတ်လားဒုက္ခအလုံးကလွတ်မြောက်ဖို့အတွက်နော်ပညာရှိသူတော်ကောင်းရဲ့နော်အရေးပါပုံလေးကိုမြင်ဖို့ဒါကိုဥစွာပြောတယ်ဟုတ်လားဆက်ပြီးတော့ပညာရှိသူတော်ကောင်းတို့နဲ့ပေါင်းသင်ရခြင်းရဲ့ နော်တန်ဖိုးတနည်းအားဖြင့်ကလျာဏမိတ်ရဲ့အကျိုးကျေးဇူးအဲ့ဒါကိုဘုန်းဘုန်းတို့သုတ်တန်တပုတ်ကိုထုတ်ပြီးတော့ပြောမယ်အင်းဒါတော်တော်ပြောစရာကောင်းတယ်ပေါ့နော်အလွန်ပေါ်လွင်ထင်ရှားတယ်ပေါ့အဲ့ဒါပါလဲဆိုတော့ဘုန်းဘုန်းတို့မေဂိယသုတ်တန်ဆိုတာရှိတယ်အင်္ဂုတ္တအဲ့ဒီတော့နဝကနိပတ်ထဲမှာဒီမေဂိယအကြောင်းကိုလူတိုင်းတော်တော်များများကြားဥပါတယ်နော်သူကစွန့်ကန်သွားရင်းနဲ့မြတ်စွာဘုရားကအဲ့ဒီတော့ကသူက ပိဿာသမဏပေါ့ပြုစုတဲ့ယဟန်ရှင်အနန္ဒာလိုမျိုးပေါ့ဟုတ်လားအဲ့တော့ဒီနေ့တော့ဆုံးကပြန်လာရင်လည်းမြစ်ဘေးကတရတော်အုပ်လေးကတိတ်ဆိတ်ပြီးတော့လှသားရနေအဲ့လိုတော့သူတရားအထုတ်ခြင်းမြတ်စွာဘုရားဒီခွန်တောင်းတော်မြတ်စွာဘုရားသူဘလို့တွေဖြစ်လာမှာဆိုတော့မြင်လို့မို့ငါအခုတပါးတည်းရှိသေးတယ်နောက်ထပ်ငါခိုင်းတရားစီတရားနောက်ထပ်တပါးရောက်မလာမချင်းစောင့်ပါဦးမရဘူးနောက်ထပ်ထပ်ပြီးတော့တောင်းပန်တယ်မြတ်စွာဘုရားထပ်တားတယ်ထပ်ပြီးတော့သူကခွန်တောင်းတယ်မြတ်စွာဘုရားထပ်တားတယ်ထပ်တားတော့သူဘာပြောဆိုတော့ ။မြတ်စွာဘုရားကတရားတွေအကုန်သိပြီးတော့ချမ်းသာသွားပြီးဒုက္ခတွေအကုန်ဖြည့်ဆည်းပြီးသွားပြီပေါ့နော်။ तू ကဘာမှမလုပ်ရသေးဘူးပေါ့။ဒါကြောင့် तू တရားအထုတ်ချင်တာမတားပါနဲ့ပေါ့။မြတ်စွာဘုရားတော့အလုပ်တွေပြီးသွားပြီ။ तू ကတော့ဘာမှအလုပ်မပြီးသေးဘူး။ဒါကြောင့် तू သွားလုပ်ပေးရစီပေါ့။အဲ့တော့မြတ်စွာဘုရားအင်းအဲ့လိုပြောပြီးတော့တောင်းဆိုနေမှတော့ငါဘာတတ်နိုင်မလို့ဆိုခွန့်လွတ်လိုက်ရတာပေါ့နော်။အဲ့ဒါသွားရောအဲ့ဒီတရက်တော်တဲ့ကိုအဲ့တပါးတည်းသွားအထုတ်။အရင်ဘုရား तू အဲ့ဒီနေရာမှာရှင်ဘုရင်ဖြစ်ခဲ့တယ်လို့ဆို။အဲ့ဒီဓာတ်တွေကလာပြီးတော့ရိုက်ခတ်တယ်အံ့ဩစရာကြီးသိလား။ အဲ့တော့သူ့စီကူထဲမှာ तू ကဘရင်ကြီးဖြစ်လို့တဲ့ဟုတ်လားကြောက်ဖြာကြီးကလည်းပဲနန်းတော်ကြီးဖြစ်လို့ဟုတ်လားပလင်ကြီးဖြစ်လို့အဘေးမှာလည်းပဲမောင်မမိတ်တန်နေနဲ့အာစီကူတွေတဲ့နေပေါ့လားအာဒါပေမဲ့ तू လုံးမဲ့အလုံးနဲ့တော့စီကူတွေကဘာဖြစ်လဲလွဲနေတာပေါ့တဲ့နေတာမို့လွဲနေတာဟုတ်လားအဲ့ဒါနဲ့ तू တတိရတော့ဟာအံ့ဩတယ်ကြည်သန်းငါယုံကြည်မှုနဲ့ယဟန်ဖြစ်ခဲ့ဗျံပြုခဲ့တာပေါ့နော်အစားချောင်တော့ငါသာသနာပေါ်ဝင်လာတာပေါ့ငါမှယုံကြည်မှုနဲ့ငါယဟန်ပြုလာတာပေါ့ အဲ့ဒါအခုငါ့မှာဒီမှာယုံညံ့တဲ့ကာမဝိတ္တဗျာပါဒဝိတ္တဝိညာဏဝိတ္တတွေဖြစ်နေတယ်ဆိုပြီးတော့ဘလို့မှတရားလုပ်လို့မရဘူးအဲ့ဒါမြတ်စွာဘုရားကြီးပြန်ရောက်သွားတယ်အဲ့ဒါကိုမြင်လို့မြတ်စွာဘုရားသူ့ကိုတားတာတားလို့မရဘူးဆိုတာလည်းသိတယ်ဒါပေမဲ့ပြန်လာတဲ့အခါကျတော့အဲမင်းငါတားလားပဲဆိုတာမျိုးလည်းပြောလို့ရတာပေါ့ဟုတ်လားအဲ့ဒါမြတ်စွာဘုရားကြီးရောက်တော့မြတ်စွာဘုရားသူ့ကိုတရားဟောတယ်အဲ့ဒီဟောတဲ့တရားကဒီပညာရှိသူတော်ကောင်းတို့နဲ့ပေါင်းသင်ရခြင်းရဲ့အကျိုးကျေးဇူးကိုအလွန်ထင်ရှားစေတဲ့အကြောင်းအရာလေးပါလာတယ် အဲ့ဒီမှာမြတ်စွာဘုရားဘာဟောလို့ဆိုတော့မေဂိယတဲ့စေတောဝိမု ക്തി စေတောဝိမု ക്തി ဆိုတာစိတ်ကကိလေသာကလွတ်မြောက်သွားတဲ့အခြေအနေတစ်ခုပေါ့အရတမေအရတဖို့လို့နားလည်ဖို့လို့မရဟန္တာဖြစ်တဲ့စိတ်အနေထားလို့တာမန်အဖြစ်အဲ့လိုနားလည်စေခြင်းဟုတ်လားစေတောဝိမု ക്തി စိတ်ကကိလေသာကနေလွတ်သွားတယ်ပေါ့ဘုံဘုံတို့စိတ်တွေကကိလေသာကမလွတ်သေးဘူးကိလေသာအပြည့်အဝမလွတ်တာတော့အုပ်ချုပ်ထားတယ်ပေါ့ဟုတ်လား အဲဒီစေတောဝိမု္ဗတိစိတ်ကကိလေသာကလွတ်မြောက်မှုဆိုတဲ့အနေအထားလေးရင့်ကျက်သွားဖို့အတွက်တရား၅မျိုးလိုတယ်တဲ့ဆိုလိုတာကစိတ်ကကိလေသာကနေလွတ်မြောက်သွားတဲ့အနေအထားမျိုးလေးတစ်ဖြည်းဖြည်းနဲ့ရင့်ကျက်သွားခြင်းလေဆိုလို့ရှိရင်ဘုန်းဘုန်းတို့မှာအဲ့ဒီရင့်ကျက်မှုမရှိသေးဘူးပေါ့ဟုတ်လားအဲ့ဒါရင့်ကျက်ခြင်းလေဆိုရင်ဘာလို့ရမှာတော့တရား၅မျိုးလိုတယ်တဲ့အဲ့ဒါနံပါတ်1ပါအောင်ဆိုနံပါတ်1ကလျာဏမိတ်တနံပါတ်2ကကိုချင်းတီလာတဲ့ဒါချမှတ်နော်အဲနံပါတ်3ကစကားကောင်းကို ချမ်းချမ်းသာသာလွယ်လွယ်ကူကူပြည့်ပြည့်စုံစုံကြားခွင့်ရခြင်းတဲ့နံပါတ်၄ကဝရိယအကုသိုလ်မဖြစ်အောင်ကုသိုလ်ဖြစ်အောင်ကြိုးစားတဲ့ဝရိယနံပါတ်၅ကဖြစ်ချင်းပြည့်ချင်းကိုထိုးထွင်းပြီးတော့သိနိုင်မြင်နိုင်တဲ့ယုံ nant တရားတွေကိုအနိစ္စဒုက္ခအနတ္တကောင်းကောင်းသိနိုင်မြင်နိုင်တဲ့ပညာတဲ့၅မျိုးနော်စေတောဝိမု ക്തി စိတ်ရဲ့ကိလေသာကလွတ်မြောက်မှုအဲ့ဒီအနေထားလေးရင့်ကျက်သွားခြင်းတဲ့ဆိုရင်ဆိုကြတော့တတိလေးတွေနဲ့ရှင်လို့တွေ့ကြည့်တတိလေးတွေနှုတ်နေတယ်ဆိုလို့ရှင် နော်တည်သီးလေးတွေနုနေတယ်ဆိုရင်တည်သီးရဲ့အရာတာအပြည့်အဝပေါ်မလားပေါ်စကောင်းဆိုမရင်သေးဘူးနုနုလေးရှိသေးတယ်ဟုတ်လားရင့်တာတော့တော်တော်ကြီးကိုရင့်ပြီးတော့ဟောအညာကျွေးကြလာအောင်ရင့်မှတည်တည်ကပိုးချိုမယ်ဟုတ်လားရှင်းကြက်သွားတယ်ရင့်တယ်ကြက်တယ်နှလုံးပေါင်းတာနော်ဗမာစကားလေးမျက်နှိုးစရာလေးရင့်တာကတည်တည်တွေကိုကြီးညွှန်းလို့ရတယ်ဟုတ်လားကြက်တာကတော့ဘယ်လိုပြောလဲထမင်းချက်နေတဲ့လူတွေမှတ်မိဘူးလားပါတော့ထမင်းကြက်နော်ထမင်းမကြက်ဘူးဟင်းကမကြက်ဘူးလို့စားလို့ရမလား ကျက်သွားမှလေချက်ပြီးဟေ့ဆိုရင်တော့ကျက်မှပေါ့နော်အသီးတွေသီးတွေဆိုရင်လည်းရင့်မှပေါ့ဟုတ်လားတချို့ကလည်းနုနုလေးကိုလည်းပဲအမြတ်တနိုးဆွတ်တဲ့အလည်းရှိတော့ရှိတာပေါ့ဟုတ်လားအဲ့တော့ရင့်ကျက်တယ်ဆိုတာလေးကိုပြောတာပါအဲ့တော့ကိုယ့်ရဲ့ဒီစေတဝိမု ക്തി ရင့်ကျက်ဖို့အတွက်တရားဘယ်နှမျိုးလို့တော့၅မျိုးတဲ့ကလျာဏမိတ်တမိကောင်းဆွေကောင်းရှိရမယ်ကိုချင်းသီလဖြူစင်ရမယ်စကားကောင်းကိုကြားရမယ်တဲ့အဲ့ဒီစကားကောင်းကြားမှာကိုစကား10မျိုးတော်မျိုးဆိုပါဗျာဟောတယ်ဟုတ်လား စကားကောင်းကိုချမ်းချမ်းသာသာကြားခွင့်ရှိရမယ်စိတ်ရင့်ကျက်ခြင်းလို့ရှိရင်စကားကောင်းကိုချမ်းချမ်းသာသာကြားခွင့်ရှိရမယ်မိတ်ဆွေကောင်းရှိရမယ်ကိုချင်းတီလာဖြူစင်ရမယ်စကားကောင်းကိုချမ်းချမ်းသာသာကြားခွင့်ရှိရမယ်စကားကောင်း10မျိုးတဲ့အပိဿကတာအလိုနှဲမှုနဲ့ဆက်တဲ့စကားလောဘတက်စီတဲ့စကားမျိုးမကြားစေနဲ့ဟုတ်လားဟိုမရှိလေဖြစ်ပါတယ်ဆိုတာမျိုးကိုကြားဖို့လိုတယ်ဟုတ်လားအလိုနှဲတဲ့စကားအလိုကြီးတဲ့စကားမျိုးမဖြစ်စေရဘူးနော် ပြပါတော့ရောင်ရဲမှုနဲ့ဆက်တဲ့စကားတန်တုတိကတာဘယ်တော့မှမပြီးနိုင်မဆုံးနိုင်ဟာခြီတက်နေတာမျိုးမဖြစ်သေးနဲ့ရောင်ရဲမှုရှိရမယ်ပေါ့ဟုတ်လားပြီးတော့ပါတော့ပဝိဝေကကထာစိတ်ငြိမ်မှုနဲ့ဆက်ဆက်တဲ့စကားတယောက်တည်းနေဖို့တစိတ်တည်းထားဖို့ဟုတ်လားပြီးတော့ပါတော့အတန်တက်ကကထာမယောနှုံးမှုနဲ့ဆက်ဆက်တဲ့စကားဟာဟိုလူနဲ့လည်းအပေါင်းအသင်းဟာဒီလူလည်းပဲတန်ရောစင်မပြတ်ဟာဆက်ဆက်မှုတွေအများများနေဘယ်လူရင်းတန်းတန်းဘယ်သွားနိုင်မလို့ဟုတ်လားအတန်တက်ကကထာတဲ့ နောက်ဝိရိယရမ္မကထာမကောင်းတာမလုပ်ဖို့ကောင်းတာလုပ်ဖြစ်ဖို့နောက်ကြိုးစားမှုနဲ့ပတ်သက်တဲ့တိုက်တွန်းတဲ့စကားဟုတ်လား၅မျိုးရှိသွားပြီနော်နောက်သီလကထာသမာဓိကထာပညာကထာဒါသိတယ်နော်ဝိမု ക്തി တဲ့လွတ်မြောက်မှုမဲ့ညာနောက်ဝိမု ക്തി ညာနာတဒနာနော်လွတ်မြောက်မှုကိုသိတဲ့ပြန်သိတဲ့ညာပေါ့နော်စကားပြန်နှမျိုးတော့10မျိုးအဲ့ဒါကိုချမ်းချမ်းသာသာကိုကြားကျင်တဲ့အချိန်မှာနော်ကြားလို့ရတဲ့အနေအထားမျိုးရှိရမယ်စိတ်ကလေးချင်းကြက်ချင်လို့ရှိရင်ဟုတ်လား ပြီးရင်ဘာတော့ဝရိယရယ်ပညာရယ်တရား၅မျိုးအဲ့ဒါကိုမြတ်စွာဘုရားအဆုံးသတ်လေးဘယ်လိုပြောတော့ဆိုတော့မိဂိယာတဲ့အဲ့ဒီကလျာဏမိတ်တာနံပါတ်1အင်္ဂါယတ္တာပြည့်စုံမယ်ဆိုလို့ရှိကိုချင်းတီလာလည်းပြည့်စုံသွားလိမ့်မယ်တဲ့ကလျာဏမိတ်တာရှိရင်နံပါတ်2စကားကောင်းကိုလည်းလွယ်လွယ်ကူကူကြားလိမ့်မယ်တဲ့နော်နောက်ကလျာဏမိတ်တာနံပါတ်1အင်္ဂါလာပြည့်စုံမယ်ဆိုရင်လုံလဝရိယလည်းထက်သန်လာလိမ့်မယ်တဲ့ နောက်နံပါတ်5ဖြစ်တဲ့ပညာတရားလည်းပဲထက်မြက်လာလိမ့်မယ်တဲ့အဲအဲ့တော့နံပါတ်1အင်္ဂါရက်ကိုပဲမြတ်စွာဘုရားဘာလို့လဲဦးစားပေးပြီးတော့ပြောတာသူရှိလို့ရှိရင်နောက်၄ခုကအလိုလိုလိုက်လာမယ်ပေါ့အဲ့တော့ဘုန်းဘုန်းတို့ဒီပညာရှိသူတော်ကောင်းနဲ့ပေါင်းသင်ဖို့ပဏိတာနိသသေဝနာဆိုတာကိုဒါလေးနဲ့ရှင်းပြီးတော့တွေးစီခြင်းဟုတ်လားငါတို့ပညာရှိသူတော်ကောင်းနဲ့ပေါင်းရလို့ရှိရင်သီလတွေလည်းပို့ပြီးတော့ဖြူရှင်းလာလိမ့်မယ်နော်ကောင်းမွန်တဲ့ဇကားတွေကိုလည်းပို့ပြီးတော့ကြားခွင့်ရလိမ့်မယ်ဟုတ်လား ကောင်းမွန်တဲ့စကားလည်းပါလေပို့ပြီးတော့ကြားခွင့်ရလိမ့်မယ်အဲဝရိယတွေလည်းထက်တန်လာလိမ့်မယ်နော်ပညာတွေလည်းပို့ပြီးတော့ထက်တန်လာလိမ့်မယ်အဲ့ဒီလိုမျိုးနော်ဒီကလျာဏမိတ်တာရဲ့တန်ဖို့မြတ်စွာဘုရားဟောထားတာဒါလေးကိုဘုံဘုံပြောပြတယ်နော်အဲ့ဒါပါတော့မေဂိယတုတ်တအင်းအဲ့ဒါလို့ဆိုလို့ရှိရင်ဘုံဘုံတို့တရားကတဖြည်းဖြည်းနဲ့နေကုန်းပိုင်းရောက်တော့မယ်ဟုတ်လားပညာရှိဆိုတာဘာလဲပြောခဲ့ပြီနော်အကျေတံဝအများကြီးပဲအကြောင်းရတယ်နော် ။ဘာကြောင့်ပညာရှိကိုပေါင်းသင်းသင့်တယ်လဲ။ပညာရှိတို့နဲ့ပေါင်းသင်းရခြင်းရဲ့တန်ဖိုးအကျင့်မြတ်ရဲ့အားလုံးကိုပြီးစီးစေနိုင်တယ်။ဒါပထမပိုင်းလေးပြောလိုက်တယ်နော်။အခုပြောတာပါတော့။ပညာရှိသူတော်ကောင်းတို့နဲ့သာပေါင်းရမယ်ဆိုရင်ကိုချင်းတီလာလည်းဖြူရှင်မယ်။စကားကောင်းတွေလည်းချမ်းချမ်းသာသာကြားရမယ်။ဝိရိယတွေလည်းထက်သန်လာမယ်။ပညာတွေလည်းထက်မြက်သွားမယ်။စိတ်ကလေးရင့်ကျက်မှုကိုအထောက်အကူပြုမဲ့အရာတွေအကုန်လုံးပြည့်စုံသွားမယ်လို့ပြောတာ။ဟုတ်လား။အင်းအဲ့လိုဆိုလို့ရှိရင်ဒီပေါင်းဖို့သင်းဖို့ကိစ္စမှာလောကကြီးဟာ ဟုတ်ဘူးရေလူမိုက်တွေပဲများကြတာပညာရှိဆိုတာရှားမှရှားပါလားဘယ်သူ့ကိုပေါင်းလို့ပေါင်းအောင်မတော့မသိဘူးလို့တချို့ပြောကြတာရှိတယ်အဲ့ဒါမြတ်စွာဘုရားတိုက်ရိုက်ပြောထားတာရှိတယ်နော်စရင်စေနာတိကိစေယတေယံတရိတမတနောဧကစရိယံဒလံကရိယာကရိတာနတ္ထိပါလေတဟယတကိုထက်တာတဲ့လူကိုနဲ့ဒန်းတူကိုမတွေ့ဘူးဆိုရင်တယောက်တည်းသာဆွေဆွေမြဲမြဲနေပါတဲ့ကြင့်ပြီးတော့နေပါလူမိုက်မှာပေါင်းသင်းစရာအကြောင်းဘာမှမရှိဘူးတဲ့ ပေါင်းသင်းစရာမရှိလို့လူမိုက်နဲ့ပေါင်းမယ်လို့တော့သွားမစဉ်းစားနဲ့ပေါ့ပေါင်းစရာမရှိရင်ဘာတဲ့တော့တယောက်တည်းပဲနေတဲ့ဧကစရိယံဒန်လန်ကြည်တာတဲ့တကားလေးဧကစရိယံတယောက်တည်းကျင့်တာကိုဒန်လန်ဆွဆွမြင်းမြင်းမပြင်းနဲ့ပြင်းလဲပေးပြီးတော့ဟုတ်လားတယောက်တည်းနေတာကိုပဲဆွဆွမြင်းမြင်းဘာလို့လဲတော့ကျင့်တယ်နော်ကိုနဲ့တန်းတူကိုထက်တာတာမရှိဘူးဆိုရင်တဲ့စရင်စေနာရိကိစီကတေယံတရိတာမတနောကိုထက်မြင့်မြတ်တာကိုနဲ့တန်းတူဒါမရနိုင်ဘူးဆိုရင်တော့တယောက်တည်းပဲနေလိုက်တဲ့နတ္ထိပါလေတဟာယတာ လူမိုက်မှာပေါင်းသင်းစရာအကြောင်းဘာမှမရှိဘူးတဲ့သူနဲ့ပေါင်းတော့တော့ဆွတ်ယုတ်သွားမှာပဲရှိတယ်တယောက်တည်းနေတာမှတော်သေးတယ်လို့ပြောတာလောက်ကောင်းတော့ဟုတ်လားနောက်ထပ်ဆက်ပြီးတော့ဗာပြောရင်တော့ကျန်တဲ့အချိန်လေးမှာဟောရောင်းမနဲ့ရှာဆိုပြီးတော့ဥမာပေးထားတဲ့စကားလေးကြားဘူးကြတယ်နော်ဓမ္မပဒပါဠိတော်ထဲမှာလေဟုတ်လားဗာပြောတော့ဒါလည်းပဲပညာရှိသူတော်ကောင်းတို့နဲ့ပေါင်းသင်းခြင်းနဲ့ပတ်သက်ပြီးတော့ပြောကြကောင်းတဲ့အကြောင်းအရာတစ်ခုပေါ့ရှားဝဇီဝံပိစေပါလောပန္တိတံပြိရူပတတိတဲ့ နာသောဓမ္မဝိဇာဏတိဓဗ္ဗိတုပရတံယထာနော်ပင်ကိုအသိဉာဏ်မရှိတဲ့ပုံကိုယ်တွေကပညာရှိသူတော်ကောင်းတွေနဲ့တသက်လုံးပေါင်းသင်းမှီဝဲရှိကပ်ပြီးတော့နေပါတော့လည်းပဲသူတော်ကောင်းတရားကို तू မသိဘူးတဲ့ပင်ကိုအသိဉာဏ်မရှိလို့ဘာနဲ့တူလဲဆိုရင်ဓဗ္ဗိတုပရတံယထာအမြဲတမ်းဟင်းဝထဲမှာဟင်းမွေနေတဲ့ရောင်မနဲ့တူတယ်တဲ့ရောင်မဟင်းရရတာကိုသိလားနေတော့သူလောက်နေတာမရှိဘူးလေအချိုးနဲ့တွေ့လဲအချက်လဲသူနဲ့မှွေတယ်အချိုးနဲ့ချက်လဲသူနဲ့မှွေတယ် ဟုတ်လားမြတ်စွာဘုရားဟောပုံလေးနော်ဒါကြောင့်ပညာရှိသူတော်ကောင်းတွေပေါင်းတဲ့အခါမှာတရားကိုသိဖို့အတွက်ကိုကပင်ကိုဘာရှိဖို့လို့တော့ဉာဏ်ရှိဖို့လဲကိုယ့်ရဲ့ဉာဏ်ကိုလည်းပဲထက်မြင့်အောင်လုပ်ဖို့မလိုဘူးလားလိုတယ်မုဟုတမပိစီဝေညုပန္တိတံပိယရူပတတိခိဗ္ဗံဓမ္မဝိဇာဏတိဇိဝတုပရတံယထပင်ကိုဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေကပညာရှိသူတော်ကောင်းတွေတခဏမြတ်ပေါင်းသင်ရတော်လဲပဲတရားကိုသူသိသွားတယ်တဲ့ဥပမာရှာလိုပဲတဲ့ဟင်းရဲ့အရာတာကို ရှာသိဖို့အတွက်အချိန်ကြာကြီးမစောင့်ရဘူးအခုတင်လိုက်တာနဲ့အခုတန်းပြီးတော့သိတယ်ဟုတ်လားဒါကြောင့်မို့ပညာရှိသူတော်ကောင်းနဲ့ပေါင်းတဲ့အခါမှာပညာရှိသူတော်ကောင်းတယောက်ဖြစ်ဖို့အတွက်ကိုယ့်ရဲ့ဓာတ်ခံလေးတွေနော်ကောင်းဖို့လိုတယ်မကောင်းသေးရင်လည်းပြင်ဖို့လိုတယ်ကိုကိုကိုဘာလုပ်ဖို့လိုတော့ပြင်ဆင်ဖို့လိုတယ်ဟုတ်တယ်မဟုတ်လားဒါလေးကိုပြောတာနော်ဒါကြောင့်ပညာရှိသူတော်ကောင်းနဲ့ပေါင်းရမယ်ဆိုတဲ့ဒီမင်္ဂလာလေးနဲ့ဆက်ဆက်ပြီးတော့တွေးကြရလေးရောင်မလိုလူမဖြစ်ဖို့လည်းလိုသေးတယ် လျာလိုလူဖြစ်ဖို့လည်းပဲလူသေးတယ်ဆိုတာလေးကိုလည်းပဲမြတ်စွာဘုရားအလိုတော်ကြနားလည်ဖို့မရှိဘူးလားရှိတယ်အဲ့လို့ဆိုရင်ဏိကုံးကျုပ်ဘုံတို့တနားရှိတော့မနော်ဏိကုံးကျုပ်မပြောမတော့ပညာရှိနဲ့ပေါင်းရမယ်ဆိုတဲ့စကားမှာပညာရှိရဲ့အဓိပ္ပာယ်တွေပြောခဲ့တယ်ပေါင်းတင်လို့အကျိုးရှိတာတွေကိုပြောခဲ့တယ်ဟုတ်လားအဲ့လို့ဆိုပညာရှိဆိုတာဘာလဲနော်လူရင်းလေးပြောရရင်လူနဲ့အမှန်တိမှုနဲ့ပေါင်းမိတဲ့အခါပညာရှိလို့ခေါ်လိုက်တာပဲ ဟုတ်လားကောင်းမြတ်တဲ့သဘောတွေအမှန်သိတဲ့သဘောတွေနဲ့လူနဲ့ပေါင်းလိုက်တဲ့အခါမှာအဲ့ဒီလူကိုပညာရှိပေါ့နော်အမှားသိတွေနဲ့ယုံညံ့မှုတွေနဲ့ပေါင်းရင်အဲ့ဒီလူကိုဘာလို့ခေါ်တော့လူမိုက်လို့ခေါ်လိုက်တာပဲဟုတ်လားအဲ့တော့လူနဲ့အသိဉာဏ်နဲ့ပေါင်းလိုက်တော့ပညာရှိဖြစ်သွားတာလူနဲ့မိုက်မဲမှုနဲ့ပေါင်းလိုက်တော့လူမိုက်ဖြစ်သွားတာဒါကြောင့်အဲ့ဒီလူမိုက်ကိုမပေါင်းရဘူးဆိုတဲ့မင်္ဂလာတော်ကပါပြောခဲ့တော့လူမိုက်ကိုမပေါင်းဖို့လိုသလိုမိုက်စီတတ်တဲ့လူမိုက်ဖြစ်စီတတ်တဲ့အမိုက်ဓာတ်တွေနဲ့လည်း မပေါင်းဖို့လိုသေးတယ်ဆိုတာလေးကိုတွေးမိဖို့အဲ့ဒါမပြောခဲ့ဘူးလားပြောခဲ့တယ်အခုလည်းပဲဘုန်းဘုန်းတို့ပညာရှိသူတော်ကောင်းကိုနော်ပေါင်းသင်းဖို့လိုသလိုပညာရှိသူတော်ကောင်းဖြစ်စေတတ်တဲ့ကောင်းတဲ့ဓာတ်တွေအတိဓာတ်တွေအမြင်ဓာတ်တွေအလိမ္မာဓာတ်တွေလေလာရမယ်လိုက်စားရမယ်ဟုတ်လားအဲ့ဒါတွေနဲ့လည်းဘာလို့ဖို့လိုတော့ပေါင်းဖို့လိုတယ်ဟုတ်လားပညာရှိနဲ့ပေါင်းလို့ပညာရှိဖြစ်ဖို့ဆိုတာအချိန်တစ်ခုစောင့်ရသေးတယ်ဟုတ်လားပညာဓာတ်တွေနဲ့ပေါင်းလိုက်မယ်ဆိုရင်တော့တန်းပြီးတော့ကိုယ်ဘာဖြစ်သွားမှာတော့ပညာရှိဖြစ်မယ်ပေါ့အဲ့လိုပြောလို့ဟာ ပညာရှိနဲ့ပေါင်းရမယ်ဆိုတဲ့ဒေသနာကိုဘုန်းဘုန်းတို့ကကျော်လွန်ပြီးတော့ပြောနေတာမျိုးမဟုတ်ဘူးနော်။ဒါကငယ်ရွယ်တဲ့အရွယ်ကစပြီးတော့ဒီပေါင်းသင်းခြင်းရဲ့အကျိုးကျေးဇူးတွေအများကြီးပြောခဲ့တာပဲ။လူဆိုတာအတူခိုးတဲ့သတ္တဝါဟုတ်လား။ကောင်းတာလည်းအတူခိုး၊မကောင်းတာလည်းအတူခိုး။ဒါကြောင့်မို့မပေါင်းသင်းဖို့လည်းအရေးတကြီးလိုတယ်။ဒါပေမဲ့ဒါလေးနဲ့ဆက်စပ်ပြီးတော့ထပ်ပြီးတော့မြင်စေချင်တာကဘာတုန်း။ကောင်းစေတတ်တဲ့ဓါတ်သဘာဝတွေနဲ့ပေါင်းဖို့လည်းလိုတယ်ဆိုတာလေးပေါ့။သဘောပေါက်လားမသိပါဘူး လူနဲ့အသိဉာဏ်နဲ့ပေါင်းလို့ပညာရှိဖြစ်ရတယ်ဟုတ်လားအဲ့လိုဆိုရင်ကိုကအသိဉာဏ်နဲ့ပေါင်းလိုက်မယ်ဆိုရင်ကိုလည်းဘာဖြစ်သွားမှာတော့ပညာရှိဖြစ်မယ်ဒါကြောင့်ပညာရှိသူတော်ကောင်းနဲ့ပေါင်းဖို့အလွန်အရေးကြီးလိုအပ်တယ်လို့ဟုတ်လားပညာရှိစေတတ်တဲ့အရေးအသွေးတွေနဲ့ပေါင်းသင်ဖို့ရောမလိုဘူးလားအဲ့ဒါတွေကိုတန်တန်ဖြစ်ဖို့ရောအရေးမကြီးဘူးလားอืมအပြင်ဘက်ကပညာရှိနဲ့ပေါင်းဖို့လို့အတွင်းရလည်းပဲကောင်းတဲ့ဓာတ်တွေဖြစ်အောင်ပေါင်းသင်ခြင်းနဲ့ဒါတင်စားပြီးတော့ပြောတာပေါ့ဟုတ်လားအင်းအဲ့ဒါဆိုလို့ချင်းဘုံဘုံတို့ပညာရှိနဲ့လည်းပေါင်း အသိဉာဏ်နဲ့လည်းပေါင်းဆိုတဲ့အဓိပ္ပာယ်ကိုပြောပြတာနော်အဲ့လိုဆိုရင်တော့တရားကနည်းနည်းတောင်ရှည်သွားပြီဟုတ်လား45မိနစ်ကတော့မဖြစ်နိုင်ဘူးနဲ့တွေ့နော်အဲ့တော့ဘုန်းဘုန်းတို့အခုမင်္ဂလာတရားနှစ်ပါးပြီးသွားပြီပေါ့ဟုတ်လားနောက်နေ့နောက်နေ့တွေမှာဒါဆက်ပြီးတော့တချို့ညတွေလည်းပဲတပါးချင်းသွားမယ်ပေါ့နော်အဲပြောတယ်ကနည်းနည်းလေးနည်းမဲ့မင်္ဂလာလေးဆိုရင်လည်းနှစ်ပါးတွဲလောက်သွားကြမယ်ပေါ့ဟုတ်လားအနည်းဆုံးတော့ည20ကျော်လောက်တော့ဟောရလိမ့်မယ်လို့ထင်တယ်နော် အဲ့တော့ဒါဒီကနေ့နော်မင်္ဂလာတရားတော်အပိုင်းနှစ်ပေါ့ဟုတ်လားပန္တိတာနိသသေဝနာပညာရှိသူတော်ကောင်းကိုပေါင်းသင်းမိဝဲဆက်ဆံခြင်းသည်မင်္ဂလာပညာရှိဆိုတာဘာလဲအကျေတုံးပြောခဲ့တယ်။ဘာကြောင့်ပေါင်းသင်းဆက်ဆံတင်တယ်လဲသူ့ရဲ့ကောင်းကျိုးချမ်းသာတွေကိုအများကြီးပြောခဲ့တယ်။နောက်နေကုန်းချုပ်ပါပြောတော့ပေါင်းစရာမရှိဘူးဆိုရင်တော့တယောက်တည်းပဲနေလိုက်ပါလူမိုက်မှာတော့ပေါင်းစရာအကြောင်းဘာမှမရှိဘူး။နော်ရောင်းမလို့မဖြစ်ဖို့လျှက်ရလို့ဖြစ်ဖို့လည်း လိုတယ်။ပညာရှိနဲ့ပေါင်းဖို့လိုသလိုပညာရှိဖြစ်စေတတ်တဲ့ကောင်းမွန်တဲ့နော်ဓာတ်သဘာဝတွေနဲ့လည်းပဲဘာလို့လိုတော့ပေါင်းဖို့လိုတယ်ဓာတ်သဘာဝတွေဖြစ်ဖို့လည်းပဲလိုတယ်ဆိုတာလေးကိုဒါဒီနေ့ပြောတဲ့စကားအလုံးအနှစ်ချုပ်နော်ဒါကြောင့်ပညာရှိသူတော်ကောင်းတို့နဲ့ပေါင်းပြီးတော့နော်မင်္ဂလာတရားတွေနဲ့ပြည့်ဝကြတဲ့နော်မင်္ဂလာရှိကြတဲ့မင်္ဂလာရှိသဖြင့်နော်ကြီးပွားကြတဲ့ချမ်းသာကြတဲ့နောက်ဆုံးနိဗ္ဗာန်ချမ်းသာတိုင်အောင်နော်ရအောင်ရှာနိုင်ကြတဲ့ ကြီးပွားခြင်းအစ်စ်ဖြင့်ကြီးပွားကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတို့ရဲ့အစွမ်းတတ်တွေကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာပုညမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟု ပတ္တနာ အောင်စုပြုကြကုန်ရာတည်း